ကိစ္စရှင်ရောအယုဒ္ဓအမျိုးသမီးယောဂီတွေရောအလုံးဆိုရမယ်တချို့ဆိုတချို့မဆိုမဖြစ်စေနဲ့ရှင်းပါတိလပါဠိလိုလည်းရရမယ်မြန်မာလိုလည်းနားလည်ရသူများရှိကဆိုသွားပြီးနောက်ကမိလိုက်ပြီးတော့ကိုတွေးဒီတွေးတွေးတယ်ဆိုတာလည်းမဖြစ်စေရသူများဆိုတယ်လို့ဆိုနိုင်ရမယ်တရက်တက်နိုင်ရင်သူများအဓိပ္ပာယ်နားလည်တယ်လို့မြန်မာလိုအဓိပ္ပာယ်လည်းနားလည်ရမယ် နောက်ပြီးတော့ထက်ဝက်ဖွဲ့ခွေဆိုတဲ့အခါမှာဒီမှာအလုံးတန်ခါယောဂီတွေရောအမျိုးသားအမျိုးသမီးတိခါရှင်ယောဂီတွေရောအလုံးစာရွက်တွေမရသေးရင်ယူလာပြီးတော့ဆိုကြရရတဲ့ပုဂ္ဂိုလ်ကတော့အလွတ်ဆိုပေါ့ဆိုတဲ့အခါမှာလည်းညီညီညာညာဆိုရဟိုလူကတယောက်အနံထွက်ဒီလူကတယောက်အနံထွက်ရှေ့နောက်ရှေ့ရောက်လို့ရောက်နောက်ရောက်လို့ရောက်ဘယ်လိုလဲမဖြစ်စေရညီညီညာညာလေးဆိုရ ယောဂီတွေဒီနေ့မြန်မာလိုဘယ်နှခုနှစ်လဲ1366ခုရောက်သွားပြီလာတာပါလာလဲကဆုံလကဆုံလဘာဘယ်နှစ်ရက်ရောက်နေတာတော့ကဆုံလပြည့်နေ့ဒီနေ့ကဘာနေ့လဲကဆုံလပြည့်နေ့ကဘာဘာဒီဗုဒ္ဓသာသနာနဲ့ပတ်သက်ပြီးဘာထူးခြားတဲ့နေ့လဲဘာနေ့တော့ ဗုဒ္ဓနေ့ဗုဒ္ဓဆိုတာကဘုရားနေ့ကနေ့ပဲဘုရားနေ့တဲ့ဘုရားဘာဖြစ်တဲ့နေ့လဲဘုရားပြိဋိဘံစံတဲ့နေ့လားဘုရားဖွားမြင်တော်မူတဲ့နေ့လားဘုရားတောထွက်တဲ့နေ့လဲဘာလို့တဲ့နေ့လဲဘုရားဘုရားဖြစ်တော်မူတဲ့နေ့အင်္ဂလိပ်လိုရတော့ဘယ်နှခုနှစ်အဲလဘယ်နည်းရလဲ2004ခု9လ3ရက်နေ့ဒီနေ့က3ရက်နေ့ ဗုဒ္ဓနေ့တဲ့ဘုရားဖြစ်တဲ့နေ့လို့ယောဂီတွေကပြောတယ်ယောဂီတွေနားလည်ပြီးသားပဲဘုရားဖြစ်တာကဒီကဆုံလာပြည့်နေ့ဖြစ်တယ်လို့ယောဂီတွေပြောသွားပြီကဆုံလာပြည့်နေ့ဘယ်ချိန်မှာဖြစ်တာလဲဘုရားကမနေ့ပိုင်းလားနေ့လယ်ပိုင်းလားညနေပိုင်းလားယောဂီတွေဘယ်ချိန်လဲမနေ့ပိုင်းဘယ်ချိန်လဲ9နာရီလား7နာရီလား အာယုံဆုံးစားပြီလားအာယုံဆုံးမစားကြလားအာယုံမတက်ခင်အဆုံးလားပြင်းနေအာယုံမတက်ခင်လားဟုတ်လားယောဂီတွေဘယ်နည်းဖျားဖြစ်တာလဲကုဆုံးလားပြင်းနေဘယ်ချိန်တော့ယောဂီကြောင်းပြောပါကိုနာကြောင်းလေးပဲပြောနေတော့ဖယ်ရမှာတော့ ဒီကဆုံနာပြင်းนี่ဘယ်ချင်းဖြစ်တာလဲဘယ်ချင်းဖြစ်တယ်မသိဘူးเนาะတိတိကျကျမသိတာပေါ့ဘယ်နေရာမှာဖျားဖြစ်တယ်ဟောသိရလားဘယ်နေရာမှာဖြစ်တာလဲဘောဓိပင်အောက်ဘယ်ဘောဓိပင်အောက်လဲဒီနာကမနေ့ကရေသွန်းတဲ့ဘောဓိပင်အောက်လားဘယ်ဘောဓိပင်အောက်မှာတော့ ရေးတဲ့စရာမြစ်ပေးကဒါဆိုရင်တော့ဗမာနိုင်ငံမဟုတ်တော့ဘောနော်အိန္ဒိယနိုင်ငံမှာဘုရားဖြစ်တော်မူတယ်တဲ့ဘယ်အချိန်ဘုရားဖြစ်တာလဲဆိုတော့ပဆုံလာပြည့်နေဒါကတော့သိပြီးမနေ့ပိုင်းလားမနေ့ပိုင်းလားနေ့လယ်ပိုင်းလားညနေပိုင်းလားဆိုတော့ရောင်ဝါးဝါးဖြစ်နေတယ်မနေ့ပိုင်းလို့တော့လည်းပြောတော့ပြောတယ်ဒီနေ့မနေ့ပိုင်းဖြစ်မှာပေါ့မနေ့ပိုင်းဆိုတော့ ကဲဖျားဖြစ်တဲ့အချိန်မှတ်ထားကဆုံလပြည့်နေ့အဲသူကကဆုံလပြည့်ကျော်တရက်နေ့မရောက်ခင်အရုံတက်ခါနီဆဲဆဲကဆုံလပြည့်ကျော်တရက်နေ့အာယုံတက်ခါနီဆဲဆဲအချိန်နဲ့ဖျားလည်းဖြစ်ပြီးရောလာပြည့်ကျော်တရက်နေ့လည်းရောက်ရောအာယုံလည်းတက်ရောတဲ့ အဲ့တော့သူဖျားဖြစ်တဲ့အချိန်ကတော့ကဆုံလာပြည့်နေ့နောက်ဆုံးအချိန်လေးမှာဖျားဖြစ်တော့ဘယ်အချိန်မှာဖျားဖြစ်တာတော့ကဆုံလာပြည့်နေ့မနေ့ပိုင်းကဟုတ်ရဲ့လားနေ့လယ်ပိုင်းကဟုတ်ရဲ့လားညနေပိုင်းကဟုတ်ရဲ့လားညပိုင်းပဲချိန်လေအာယုံတက်ခါနီအချိန်ကဆုံလာပြီကျော်တရက်နေ့အာယုံတက်ခါနီဆဲဆဲအချိန်လေးမှာ ဖရာလည်းဖြစ်ပြီးရောအာယုံလည်းတက်သွားရောကဆုံလားပြည့်ကျော်တရက်နေ့လည်းရောက်သွားရောတဲ့အဲ့ဒီအချိန်မှာဖရာဖြစ်ဖရာဖြစ်ခဲ့တာနှစ်ပေါင်းဘလောက်ကြာသွားပြီလို့2540ခွန်လားရှစ်လားခွန်နော် 49 48တိတိကျကျကြည့်ကြရသိရလားခွန်လားရှိလားခွန်မယ်နော်သာသနာနှစ်ကိုသိကြည်နဲ့မြန်မာတက္ကရထဲမှာမြန်မာနှစ်ထဲမှာ1182အဲ့ဒီကဏ္ဍထက်ပြီးပေါင်းတဲ့အဲ့ဒါသာသနာနှစ်သိရောတဲ့မြန်မာနှစ်ကခုဘယ်လောက်ရှိနေပြီတော့ 1366အဲ့ဒီထဲမှာ1182ထည့်ပေါင်းလို့ရှင်ဘယ်လောက်ဖြစ်သွားအောင်လဲ2548ဖြစ်သွားတယ်။ဘာကြောင့်1182ထည့်ပေါင်းရတာတုံးဆိုတော့မြတ်စွာဘုရားပြိဋိဘံစံတော်မူပြီးတဲ့အခါသူမုံတရီဆိုတဲ့ရှင်ဘုရင်မင်းပေါ့လေ သူအုပ်ချုပ်တယ်အုပ်ချုပ်တဲ့အခါတော့နှစ်ပေါင်း624နှစ်ရောက်တဲ့အခါနှစ်နှစ်ပဲခြံထားလိုက်တယ်နှစ်ပေါင်း622ကိုဖြိုပစ်လိုက်တယ်တက်ကရက်ဖြိုပစ်လိုက်တယ်မင်းနာမည်ကသူမုံကလေးတဲ့ဖြိုပစ်လိုက်တဲ့တက်ကရက်နှစ်ပေါင်းက622နှစ်သူ့နောက် ပင်ကြရဲဆိုတဲ့မင်းဆက်ပြီးအုပ်ချုပ်တဲ့အခါနှစ်ပေါင်း962ရာညောင်းလာတဲ့အခါရောက်တော့နှစ်ပေါင်း960ထပ်ပြီးတော့ဖြိုလိုက်တယ်တဲ့တက္ကရေထပ်ပြီးတော့ဖြိုလိုက်ပထမသူလုံတရီမင်းက622တခါတေကြရဲလို့ခေါ်တဲ့မင်းက960 622နဲ့960 ဖြူလိုက်တယ်အဲ့ဒီဖြူလိုက်တဲ့နှင်းနှမျိုးကိုပေါင်းလိုက်လိုက်ရှင်ဘယ်လောက်ရသွားတော့622နဲ့960ပေါင်းကြည့်စမ်းမဘယ်လောက်ဖြစ်သွားလဲ1182ဖြစ်သွားတယ်အဲ့ဒီဖြူခဲ့တဲ့ခုနှစ်တွေကိုမြန်မာတက္ကရာတဲ့ထည့်ပြီးတော့ပေါင်းရ1182အဲအဲ့ဒါထည့်ပေါင်းလိုက်လို့ရှင်သာသနာနှစ်ဖြစ်တယ်တဲ့ အဲ့တော့ဘယ်လောက်ဖြစ်သွားတော့ဆိုတော့2548အဲ့ဒီ2548ကဘေကစပြီးတွက်တာလေဆိုတော့ဖရာပြိဋိဘံစံတော်မူပြီးတဲ့အချိန်ကစပြီးတွက်အဲ့ဒီလိုတွက်တယ်ဆိုတော့ဖရာဖြစ်တော်မူတာကဘလောက်အချိန်ကြာသွားတာလဲဖရာပြိဋိဘံစံတာနဲ့စပြီးတော့ပြန်တွက်ကြည့်မယ်ဆိုလို့ရှိရင်ဖရာကဘဏဝါနေတော့ရတာလေ 45ဝါနေသွားရတယ်ဆိုတော့ပရိနိဗ္ဗာန်စံတော်မူတဲ့နှစ်အထိတွက်ထားတဲ့နှစ်ပေါင်းခုနကဘယ်လောက်ရှိသွားတာလဲဟုတ်2548ထဲမှာမြတ်စွာဘုရားရဲ့ဝါတော်ဘယ်လောက်ထပ်ထည့်ရမလဲ45ထပ်ထည့်ရင်ဘယ်လောက်ဖြစ်သွားမှာလဲ2090နဲ့3ဖြစ်သွားမယ် အဲ့ဒီနှစ်ပေါင်း2593အဲ့ဒီအချိန်အဲ့ဒီခုနကနှစ်ပေါင်း2593ရဲ့ဟိုဘက်မှာကဆုံလာပြည့်နေ့အဲကဆုံလာပြည့်နေ့နောက်ဆုံးအရုံတက်ခါနီနောက်ဆုံးအဲ့ဒီကဆုံလာပြည့်ကျော်တည့်ရက်နေ့အရုံတက်ခါနီအချိန်လေးမှာနှစ်ပေါင်း2593ဟုတ်လား93လားခုနက အဲနှစ်ပေါင်း2593ဘုရားပွင့်ကြတာနှစ်ပေါင်း2593ကြာခဲ့အဲနှစ်ပေါင်း2593ဟိုဘက်ဟိုဘက်မှာအဲဒီကဆုံလာပြည့်ရှိခဲ့တာပေါ့အဲဒီကဆုံလာပြည့်တော့ကပွင့်ခဲ့တယ်တဲ့အဲဒီဘုရားကဘယ်မြို့မှာမီးပွားတယ်ဘယ်နိုင်ငံမှာမီးပွားတယ်ဆိုတာတော့ဒါဗုဒ္ဓဘာသာဝင် သူတော်စင်တိုင်းသိနေကြပါပြီဘယ်မြို့မှာသူကမီးပွားခဲ့တာတော့ကပိလဝတ်မဟုတ်လားဘယ်နိုင်ငံမှာတော့ အိန္ဒိယနိုင်ငံကပိလဝတ်မြို့သူ့အမေကဘသူလဲမေရောမာယာလို့ခေါ်တာမဟာမာယာထေဝီတဲ့မဟာမာယာသူ့ဖေကဘသူတော့သုဒ္ဓရဏအမေသိတယ်အဖေသိတယ်နောက်ပြီးတော့သူ့ရဲ့သူ့ရဲ့ကျင်ရတော့သူ့ရဲ့ဇနီးကဘသူတော့ရတောတရာဘယ်ရွယ်မှာသူကရတောတရာနဲ့ထိမ်းများလက်ထပ်တာလဲ 16နှစ်အရွယ်ထိမ်းမြလက်ထပ်တယ်16နှစ်အရွယ်ထိမ်းမြလက်ထပ်ပြီးတော့သူကထိနန်းစည်းစိမ်ကိုနှစ်ပေါင်းဘလောက်ကြာအောင်သူခံစားခဲ့တာလဲ73နှစ်ကြာတယ်73နှစ်ထည့်လိုက်တဲ့အခါတော့16ထက်73ထည့်လိုက်တော့ဘလောက်ဖြစ်သွားတော့29နှစ်ဖြစ်တယ်အဲ့ဒီ29နှစ်ဖြစ်တဲ့အချိန်ကမှအဲ့ဒီဘုရားလောင်းပေါ့လေဘုရားလောင်းရဲ့နာမည်ကဘယ်သူတော့ သိဒ္ဓထသိဒ္ဓထဆိုဘာလို့သိဒ္ဓထခေါ်တာလဲသိဒ္ဓဆိုတာကြီးစည်းတယ်သိဒ္ဓနဲ့အဋ္ဌနဲ့ပေါင်းထားတယ်အဲ့ဒီစကလုံးနှစ်ခုကိုပေါင်းလိုက်တော့သိဒ္ဓထလို့ဖြစ်သွားတယ်သိဒ္ဓနဲ့အဋ္ဌအဋ္ဌဆိုတာအကျိုးစီးပွားဘသူရဲ့အကျိုးစီးပွားလဲဆိုတော့တဗ္ဗလောကထတဲ့တလောကလုံးရဲ့အကျိုးစီးပွားတဲ့တလောကလုံးဆိုတာလူလောကနတ်လောကမြမလောကအပေလောက ဒီတရဝါလောကတတ္တလောကကြီးတစ်ခုလုံးရဲ့အကျိုးစီးပွားကိုကြီးစည်းအောင်ဆောင်ရွက်နိုင်စွမ်းရှိလို့သူ့ကိုသိတ္တထလို့ခေါ်တယ်တဲ့အဲ့ဒီသိတ္တထအမိရတဲ့ပုဂ္ဂိုလ်ပုံနာမဏယောက်ကနေပြီးဘေရင်ဟောတယ်လို့ကြားဘူးလေဒီပုဂ္ဂိုလ်လူဘဝနေရင်စัจ java ဝိမင်းဖြစ်လိမ့်မယ် ယဟန်ဘဝရောက်လို့ရှိရင်ဖျားစင်စစ်ဧကံဖြစ်လိမ့်မယ်လို့ပုံနာပဏိယဟောတယ်လို့ကြားဘူးတော့ပုံနာပဏိယဟောတယ်ကြားဘူးတော့9ရောက်ဟုတ်လားမထာနှစ်နည်းရှိတယ်နှစ်နည်းဆိုတာ6ရောက်တဲ့6ရောက်ဟောတယ်အဲ့ဒီ6ရောက်ဟောတဲ့အခါမှာ3ရောက်ကတော့သူက လူလောကနေတော့တဲ့စကြဝဠာမြင်ဖြစ်မယ်တဲ့ယဟန်ဘဝနေရင်တော့ဖျားဖြစ်လိမ့်မယ်လို့ဒီလိုနှစ်သွဲနှစ်ခွသူကဟောတာက3ယောက်အဲ့ဒီ6ယောက်ထဲက9ယောက်ကတော့ဒီသိတ္တထဟာသူ့ရဲ့လက္ခဏာတော်ကြီးငယ်တွေကြီးပြီးတော့ဖျားစင်စိတ်ဧကံဖြစ်မယ်ဖျားပဲဖြစ်မယ်စကြဝဠာမဖြစ်ဘူးဖျားပဲဖြစ်မယ်လို့9ယောက်ကဟောတယ်တဲ့ အဲ့ဒါကတဏှီပေါ့လေအဲ့ဒီ၅ယောက်ကပင်စဝဲကြီး၅ဦးဆိုတာဖြစ်လာတယ်တဲ့ပင်စဝဲကြီး၅ဦးဆိုတာယောဂီတွေဘယ်သူတွေတုံးကုဏ္ဏညာဝပ္ပဗတ္တိယမဟာနံအတ္တစီတဲ့ပင်စဝဲကြီး၅ဦးရှိတယ်ပင်စဝက်ကတဲ့ပင်စဆိုတာ၅ဝက်ကဆိုတာအစု ဣရဆိုတာပါဝင်နေတဲ့ငါးယောက်အစုမှာပါဝင်တဲ့ယဟန်นี่အဲ့ဒါကိုပင်စဝဂီလို့ခေါ်တယ်။ကိုနိညာတဲ့ဝပ္ပတဲ့ဗတ္တိယတဲ့မဟာနန်တဲ့အတ္တစီတဲ့အဲ့ဒီငါးယောက်ပေါ့လေဒါကတဏီနောက်ကျမ်းစာတစ်ခုကကျမ်းစာတစ်ခုမကဘူးအဲ့ဒါကတော့တော်တော်များများကဆိုထားတဲ့စကားအဲ့ဒီနောက်တဏီကတော့ဘယ်လိုလဲဆိုရင်9ယောက်တဲ့အမတန်မှ ဘေးရင်တွေဘာတွေကျွဲကျင်တဲ့ပုံနာ9ယောက်ဟောတယ်တဲ့အဲ့ဒီ9ယောက်ထဲမှာပုံနာ10ယောက်ပါပဲ10ယောက်ထဲက9ယောက်ကသူကဘယ်လိုဟောလဲဆိုတော့လူလောကနေစကြဝဠာမင်းဖြစ်မယ်အဲယဟန်ဘဝနေရင်တော့ဘုရားစင်စစ်ဧကံဖြစ်လိမ့်မယ်လို့နှစ်သွဲနှစ်ခွဟောတယ်တဲ့9ယောက်တဲ့ အဲ့ဒီ၈ယောက်ထဲက9ယောက်ကနှစ်သွဲနှစ်ခွဟောတယ်နှမျိုးဟောတယ်တယောက်ကတော့သူကဖရာပဲဖြစ်မယ်ဖရာစင်စေဧကံဖြစ်လိမ့်မယ်ဒီသိတ္တထဟာအဲ့ဒီလိုပြောတယ်တဲ့အဲ့ဒီတယောက်ကဘသူဖြစ်မယ်ထင်လဲကွန်းတင်ညအဲ့ဒီဟာကိုတော့ကြားဘူးကြကွန်းတင်ညတယောက်ပဲဟောတယ်ဆိုရတော့အကြာများတယ်အတိများတယ်ခုနပထမပြောတဲ့နည်းကြတော့အတိနဲတယ်အဲ့ဒီကွန်းတင်ညကသူက ခုနနှစ်သွင်းနှစ်ခွဟောတဲ့ပုံနာ9ယောက်ထဲကပုံနာ4ယောက်ရဲ့သားသား4ယောက်နဲ့အဲ့ဒီပုံနာတွေကတော့9ယောက်ကတော့တည်သွားတာပေါ့လေတည်သွားပြီသား4ယောက်ကြံရက်အဲ့ဒီသား4ယောက်နဲ့အတူအဲ့ဒီကုဏ္ဏညကတော့အကြီးဆုံးဖြစ်သွားတယ်ကုဏ္ဏညဝပ္ပဗရိယမဟာနာအတ္တတိပါပဲအဲ့ဒီ9ယောက်သူတို့သိဒ္ဓထကိုဘုရားဖြစ်လိမ့်မယ်လို့ကုဏ္ဏညတော့တေးကြပေါ့ခေါ်တာပေါ့လေ အဲ့ဒီလိုဟောတဲ့အခါရောက်တော့သူဒေါရဏကြီးကသူသားဖျားဖြစ်မှာစိုးရိမ်နေသူသားစကြဝဠာမင်းဖြစ်မှာကိုပဲသူကလိုလားတဲ့စကြဝဠာမင်းမင်းဖြစ်ပြီဆိုလို့ရှိရင် လူလောကမှာဆိုလို့ရှိရင်ဒီရှင်ဘရင်တပါးတည်းပဲအုပ်ချုပ်တာပဲတိုင်းကြီးပြည်ငယ်အသွဲသွဲလူလောကမှာရှိတဲ့နိုင်ငံအသီးသီးကိုသူကအုပ်ချုပ်နိုင်တယ်အုပ်ချုပ်တဲ့စကြဝဠာမင်းအဲ့ဒီလိုလောကလောကဘက်ကကြီးကျယ်တဲ့စည်းစိမ်ကိုပဲသုတ္တရဏကလိုလားတယ် ဒါကြောင့်သူတန်ဖျားဖြစ်မှာကိုအမတန်စိုးရိမ်စိုးရိမ်တဲ့အခါရောက်တော့မေးတယ်ပုံနာတယ်ငါသားသိတတ်ထကဘာတွေကိုမြင်ပြီးတော့သူကဖျားဖြစ်မှာလေအဲ့ဒီလိုမေးတဲ့အခါတော့နမိတ်ကြီးလေးမျိုးကိုမြင်ပြီးတော့သူဟာတောထွက်လိမ့်မယ်လို့သူကဒီလိုပြောတယ်နမိတ်ကြီးလေးမျိုးဆိုတာတော့ယောဂီတွေသိပြီးသားပါပဲနံပါတ်1ကဘာတော့သူအိုရဲ့နံပါတ်2ကသူနာရဲ့ နံပါတ်3ကနံပါတ်4ကယဟန်ရဲ့တဲ့အဲ့ဒီ၄မျိုးမှာလည်းပဲအယူအဆက2မျိုးရှိတယ်၄မျိုးကတော့ဒီတိုင်းပါပဲအဲ့ဒီ၄မျိုးကိုတဲ့သက်တော်ရှည်ကြတဲ့ဘုရားလောင်းနေတချို့ကအသင်ရှင်နဲ့အသင်ရှင်နဲ့ရေချီးပြီးတော့နှစ်ပေါင်းမရေမတွက်နိုင်အောင်သိမ်ပေါင်းတန်ပေါင်းများစွာမရေမတွက်နိုင်အောင်အသက်တန်းရှည်ကြတဲ့ဘုရားလောင်းနေဆိုတာလည်းရှိသေးတယ် အဲ့ဒီလိုသက်တမ်းရှည်တဲ့ဘုရားလောင်းတွေအချိန်အခါမျိုးမှာဆိုရင်တဲ့နှစ်တရာနှစ်တရာလွန်းလွန်လွန်းလွန်သွားမှနှစ်ပေါင်းတရာလွန်သွားမှသူကသူ့အိုပြဘသူတွေကပြတာလို့ဆိုတော့နတ်တွေကဖန်ဆင်းပြီးပြတာတဲ့အဲ့ဒီသူ့အိုနောက်တကနှစ်ပေါင်းတရာလွန်မှသူနာကိုပြနောက်နှစ်ပေါင်းတရာနေမှသူသေးကိုပြတယ်နောက်နှစ်ပေါင်းတရာနေမှ ယဟန်ကိုပြတယ်တဲ့တက်တန်းရှိတဲ့ဘုရားလောင်းနေရဲ့အချိန်ခါမှာဆိုလို့ရှိရင်တော့အဲ့ဒီလိုရှိတက်တန်းတူတဲ့အခုဂေါရမဘုရားလို့ဘုရားမျိုးရောက်တော့ဘုရားလောင်းမျိုးရောက်တော့သိဒ္ဓတလို့ဘုရားလောင်းမျိုးရောက်တော့လေးလလေးလလွန်ပြီးမှအဲ့ဒီခုနကသူအိုအဲသူအိုပြပြီးလို့နောက်လေးလလွန်မှသူနာ သူနာပြပြီးနောက်လေးလလွန်တဲ့အခါတော့သူသေးသူသေးပြပြီးနောက်လေးလလွန်မှ ယဟန်ကိုပြတယ်တဲ့အဲ့ဒါကတော့တဏီပေါ့နောက်တဏီကတော့တဲ့သူအိုရောသူနာရောသူသေးရောယဟန်ရောအဲ့ဒီ၄မျိုးလုံးကိုတနေ့တည်းပဲပြပါတယ်တဲ့ဒီလိုလဲဆိုကြတယ်နှစ်နည်းရှိတယ်အဲ့ဒီနမိတ်ကြီး၄မျိုးကိုနတ်တီကဖန်ဆင်းပြတယ်ဖန်ဆင်းပြတဲ့အခါရောက်တော့ဘုရားလောင်းကဘယ်ကိုသွားတာတုံးဆိုတော့သူကဥယျင်အသွား သူတော်ရဏကလည်းပဲအဲ့ဒီသူအိုတွေသူနာတွေသူသေးတွေမြင်ပြီးတော့သူသားတောထွက်ပြီးတော့အဲတရားကျင့်မယ်ဖျားဖြစ်မယ်ဆိုတာကိုကြိုသိထားတာဆိုတော့သူအိုတွေမမြင်ရအောင်သူနာတွေမမြင်ရအောင်သူသေးတွေမမြင်ရအောင်သူအိုတွေသူနာတွေသူသေးတွေအဲ့ဒီဖျားလောင်သွားလာတဲ့နယ်ပယ်အတွင်းမှာမရှိအောင်သူအကုန်လုံးစီစဉ်ထားတယ်ဒါပေမဲ့လို့နတ်တွေကဖန်ဆင်းပြတဲ့အခါရောက်တော့ဖျားလောင်မြင်ရတယ် ဘုရားလောင်းလဲမြင်တယ်ဘုရားလောင်းစီးတဲ့ယထာဥယျင်သွားတဲ့အခါမှာပေါ့လေဥယျင်ဘုရားလောင်းကသွားတာဥယျင်သွားတဲ့အခါမှာယထာဝမောင်းပြီးတဲ့ယထာဒိန်းလဲယထာမောင်းတဲ့သူလဲမြင်တယ်သူတို့လည်းဥပဲမြင်တယ်တဲ့မြင်တဲ့အခါတော့ဘုရားလောင်းကသူ့အိုးဆိုတာကိုသူတခါမှမတွေ့ဘူးဆန်နေဖြူနေတဲ့လူသူတခါမှမတွေ့ဘူးသွားတွေကျိုးနေတယ်ခါးတွေကိုင်းနေတယ်ဒုက္ခထောက်ပြီးတော့ခါးကကိုး ကျုံလုံးကြီးချီချီနဲ့နဲ့နဲ့တွာလာနေတဲ့အဲ့ဒီခုနသူ့အိုးဆိုတော့သူတခါမှမမြင်ဘူးမမြင်ဘူးတော့သူ့မှာအမတန်ဆန်းနေတယ်ဆန်းနေတော့ယထာရင်းကိုမေးတယ်အဲ့ဒီလူကတမျိုးပါပဲငါမြင်ဘူးတဲ့လူတွေနဲ့မတူဘူးအဲ့ဒီလူကဘာဖြစ်တာလဲအဲ့ဒီလိုမေးတဲ့အခါတော့အဲ့ဒါသူ့အိုးလို့ခေါ်ပါတယ်တဲ့အိုးနေတဲ့လူတဲ့အဲ့လိုပြောတဲ့အခါတော့ဘုရားလောင်းကတန်ဝေကအကြီးအကျယ်ဖြစ်သွားတယ်စိတ်တွေအမတန်တုန်လှုပ်သွားတယ်ဩ လောကတတ္တဝါတွေမွေးလာပြီဆိုလို့ရှိရင်ဒီလိုအိုရတာပါပဲလားဆိုပြီးသူကတန်ဝေကတွေဖြစ်သွားတယ်တန်ဝေကတွေဖြစ်ပြီးတော့ तू သွားမယ်ဖြီးဆက်ပြီးတော့ तू မသွားနိုင်တော့ဘူး तू ဥယျာဉ်နဲ့သွားမလို့ဥယျာဉ်နဲ့သွားပြီးတော့ပျော်ပါမယ်ဆိုပြီးထွက်လာခဲ့တာအဲ့ဒီ तू အိုကိုတဲ့ဖရာလောင်းမြင်တယ်အဲ့ဒီခုနယထာတိန်လည်းမြင်တယ်အဲ့ဒီနှစ်ယောက်ပဲမြင်တယ်တဲ့နတ်တွေကဖန်ဆင်းပြတန်ဝေကဖြစ်ပြီးတော့ तू ရှေ့ဆက်ပြီးမသွားတော့ဘူး သူ့ရဲ့နန်းတော်သူတန်းပြီးတော့ပြန်သွားတယ်ပြန်သွားတဲ့အခါတော့မေးတယ်ငါသားဥယျာဉ်မသွားဘဲနဲ့တိတ်ထထပြန်လာတယ်ဘာလို့ပြန်လာတာလဲလို့မေးတဲ့အခါတော့လမ်းမှာသူအိုတွေ့အဲဒီလိုပြောတဲ့အခါတော့အဆောင်လျှောက်ဒီပို့ပြီးတော့ကြဲကြဲပြန့်ပြန့်ချထားပြန်တယ်သူ့ရဲ့အဖေတိတ်ထအသူတော်ရဏကအဲနောက်တစ်ခါထွက်တဲ့အခါရောက်တော့သူအိုပြီးတော့သူနာအံသူအိုပြီးတော့သူနာပေါ့လေနားနေတာအနာယောဂါတွေအပြင်းထန်ခံစားပြီးတော့ဆင်းရဲဒုက္ခရောက်နေတယ် လူအဲ့ဒါတွေ့ရတဲ့ခါတော့လည်းပဲသူကမေးတယ်ယထာတင်ကိုအဲ့ဒါဘာခေါ်လဲအဲ့ဒီလူငါလည်းမတွေ့ဘူးဒီလိုဆင်းရဲဒုက္ခရောက်နေတဲ့လူငါမတွေ့ဘူးအနာရောဂါတွေခံစားနေရတယ်အမိတအဖိတဒုက္ခတွေရောက်အကြီးအကျယ်ဒုက္ခတွေရောက်နေတဲ့လူငါမမြင်ဘူးဘာလဲအဲ့ဒါကလို့မေးတဲ့ခါတော့အဲ့ဒါသူနာလို့ခေါ်ပါတယ်အနာရောဂါတွေခံစားနေရတယ်ပြင်းထန်တဲ့အနာရောဂါတွေခံစားပြီးတော့ဆင်းရဲဒုက္ခရောက်နေတဲ့သူနာလို့ခေါ်ပါတယ်လို့ပြောတဲ့အခါတော့ ငွေလာပြီဆိုလို့ရှိရင်ဗျာတိဆိုတဲ့အနာရောဂါလည်းခံစားရတာပဲသူကြောက်သွားပြီတုန်လှုပ်သွားပြီပြန်သွားတယ်တခါဥယင်မသွားဘူးနန်းတော်ပြန်သွားတယ်အဲနောက်တရေတဲ့နောက်တစ်ချိန်နောက်တစ်ချိန်ပြန်ထွက်တဲ့အခါတော့သူတွေတွေ့သူတွေတွေ့တော့လဲဒီလိုပဲသူဥယင်ဆက်မသွားတော့ဘူးပြန်သွားတယ်ပြန်လှည့်သွားတယ်သုံးမျိုးတွေ့ပြီ နောက်တစ်ချိန်ထွက်လာတဲ့အခါတော့ယဟန်တွေ့တယ်ယဟန်တွေ့တဲ့အခါတော့ဒီလိုပုဂ္ဂိုလ်လည်းငါမတွေ့ဘူးဒီလိုပုဂ္ဂိုလ်ကဘာခေါ်တယ်လဲလို့မေးတဲ့အခါတော့အဲ့ဒါယဟန်လို့ခေါ်ပါတယ်တဲ့ယထာရင်းကရှင်းပြတယ်ယထာရင်းကလည်းပဲသူယဟန်ဆိုတာကိုသူသူလည်းခေါဏယဟန်ရဲ့အကျင့်လေးယဟန်ရဲ့ဂုဏ်လေးသူလည်းမသိဘူးဒါပေမဲ့ तू ကပြောပြတယ်တဲ့နတ်တရတကူနဲ့ तू ကပြောပြတယ်တဲ့ပြောပြတဲ့အခါတော့ဩဒီယဟန်ဘဝတော့သိကောင်းတာပဲ တာဓုပပိစ္ဆာတဲ့ယတိယဟန်ဘဝကတော့သိအေးချမ်းနာပဲသိပြီးတော့ငြင်းချမ်းနာပဲသိစိတ်ချမ်းသာစရာစိတ်သိစိတ်ကြည်နူးစရာကောင်းတာပဲဆိုပြီးတော့ယဟန်ဝှချင်တဲ့ဆန္ဒတွေပြင်းပြပြင်းပြပြီးတော့သူသွားမဲ့ဥယင်းဆက်ပြီးတော့သွားတယ်ခါတိုင်းကရှေ့တုန်းကနမိတ်၃မျိုးလို့သူအိုသူနာသူဒီနမိတ်၃မျိုးလို့ပြန်ပြီးတော့လှည့်မသွားဘူးဥယျာဉ်နဲ့ဆက်သွားတယ်ဥယျာဉ်နဲ့တစ်နေ့လုံးနေတစ်နေ့လုံးနေပြီးတဲ့အခါရောက်တော့ တာဝရိဏကတရားမင်းရဲ့တန်တုကပလာကြောက်ဖြာကပူတဲ့အချင်းရာကိုပြလာတယ်တဲ့။ဘာလဲမသိဘူးလူလောကဘာများဖြစ်နေသလဲလို့လူလောကကြည့်လိုက်တဲ့အခါတရားမင်းကဩသိတ္တထဥယျာဉ်ထဲရောက်နေပြီ။ तू လူလောကဒီကနေ့နောက်ဆုံးနေမဲ့နေ့ပဲတဲ့လူ့ဘဝကြောင့်ဘဝမှာနောက်ဆုံးနေမဲ့နေ့ပဲ။ အဲ့ဒီလူဝတ်ကြောင့်ဘဝမှာသူဝတ်ရမယ်အဝတ်အစင်တန်းစားတွေသူ့ကိုဝတ်ဆင်ဖို့အတွက်သွားပြီးတော့အဲဆက်ကပ်မယ်ဆက်ကပ်ခိုင်းမယ်ဆိုပြီးတော့ဝိတ္တဂျုံနတ်သားကိုလွတ်လိုက်တယ်တိတ်တတဒီကနေ့လူဝတ်ကြောင့်ဘဝနဲ့နောက်ဆုံးနေမယ်နေသူဝတ်ရမယ်လူဝတ်ကြောင့်ဘဝမှာဝတ်ရမယ်ဝတ်စုံတွေသွားပြီးတော့လူကြည်သံလို့လွတ်လိုက်လွတ်လိုက်တဲ့အခါတော့အဲ့ဒီဝိတ္တဂျုံနတ်သားက ဆတ္တာတဲ့အပင်ဖန်ဆင်းပြီးတော့သွားတယ်တဲ့သွားပြီးတော့အဲ့ဒီအဝတ်စင်တန်စာတွေလှူတယ်အဲ့ဒီအဝတ်စင်တန်စာတွေသူဝတ်ဆင်ပြီးတော့ပြန်လာတယ်သူ့ရဲ့နန်းတော့ပြန်လာတဲ့အခါရောက်တော့အဲ့ဒီမှာအမျိုးသမီးတယောက်ကကိတာဂေါရမီတဲ့သူကဂါထာလေးတစ်ပုဒ်ဆိုတဲ့ဩဒီလိုအမျိုးသားရဲ့မိခင် ဖြစ်ရတဲ့ပုဂ္ဂိုလ်အမတန်အေးချမ်းမှာပဲတဲ့ဒီလိုအမျိုးသားရဲ့ဖခင်ဖြစ်ရတဲ့ပုဂ္ဂိုလ်ရဲ့ဘဝအမတန်အေးချမ်းမှာပဲဒီလိုအမျိုးသားရဲ့ဇနီးဖြစ်ရတဲ့ဘဝအမတန်အေးချမ်းမှာပဲလို့သူကအေးချမ်းမှုပါတဲ့စကလုံးလေးတွေကိုသူဂါထာတီးကုန်းပြီးတော့ဆိုတာကိုကိတာဂေါရမိကဆိုတဲ့အခါရောက်တော့သိတ္တထကလူလောကကြီးမှာသူကငြိမ့်နေပြီ လူလောကကြီးမှာယာဂာမိတွေလောင်နေတယ်ဒေါသမိတွေလောင်နေတယ်ယာဂာမိတွေလောင်ပြီးတော့ပူလောင်နေကြတယ်ဒေါသမိတွေလောင်ပြီးတော့ပူလောင်နေကြတယ်မောဟမိတွေလောင်ပြီးတော့ပူလောင်နေကြတယ်အဲ့ဒီလိုပူလောင်နေတဲ့အနေအထားတွေကိုစဉ်းစားပြီးတော့စိတ်ပင်ပန်းငြိမ်ရင်းနေတဲ့စိတ်ပင်ပန်းနေတဲ့အချိန်ငြိမ်ဝေးနေတဲ့အချိန်မှာအဲ့ဒီခုနငြိမ်ခြင်းမှုပါတဲ့စကားဂါထာတစ်ပုဒ်ကိုသူကကြားတဲ့အခါတော့ သိပြီးတော့ကျေနပ်သွားတယ်။ຢာကတွေကင်းမယ်ဒေါသຢာကမိတွေငြိမ့်မယ်ဒေါသမိတွေငြိမ့်မယ်မောဟမိတွေငြိမ့်မယ်ဆိုလို့ရှိရင်တော့အမတန်အေးချမ်းတာပဲလို့ဒီလိုလဲတွေးပြီးတော့သူကအဲ့ဒီဂန္ဓာလေးဆိုတဲ့အမျိုးသမီးကိုကျေးဇူးတင်လွန်းလို့သူကဆရာသားအနေနဲ့တသိန်းနံတဲ့ပလဲလေးကိုပေးလိုက်တယ်ကိတာဂေါရမီတဲ့သူနဲ့ဆွေမျိုးတော်ပါတယ်သူအဖေ့ ညီမသမီးလို့ပြောတယ်အဲ့လိုဆွေမျိုးတော်တယ်ဆွေမျိုးတော်တဲ့အခါအဲ့ဒီခုနကပလဲသွယ်လေးပေးလိုက်တဲ့အခါရောက်တော့ပေးခိုင်းလိုက်တာအဲ့ဒီကိတာဂေါရမီကလည်းတစ်ဖက်သက်အဲ့ဒီတိတ်ထထကိုသူကနှိမ့်ချိုက်နေနှိမ့်ချိုက်နေတော့ဩငါ့အပေါ်သူပြန်ပြီးတော့နှိမ့်ချိုက်တာပဲလို့အဲ့ဒီလိုအတွေးပေါက်ပြီးတော့သူကလည်းဝမ်းသာကျေနပ်နေတဲ့ဒါတော့သူအတွေးနဲ့သူပေါ့လေဘုရားလောင်းကတော့အဲ့ဒီလိုမဟုတ်ဘူးသူအတွေးနဲ့သူသူငြင်းချမ်းတဲ့အတွေးနဲ့တွေးတာ တွေးပြီးတော့သူပြန်သွားတယ်ပြန်သွားတဲ့အခါတော့သူ့ရဲ့နန်းတော်ရောက်နန်းတော်ရောက်တဲ့အခါတော့ခါတိုင်းကလို့သူကသူ့မှာတီးမုတ်ကာခွန်ဖြေပြောနေကြတဲ့မောင်မကကြီးတွေကလည်းအများကြီးပဲ၄တောင်းလာရှိတယ်အများကြီးပဲအဲ့ဒီမှာအဲ့ဒီလောက်များပြားတဲ့ဖြေပြောကြတဲ့ပုံကိုယ်ကြီး ဖြေပြောသူကညင်းငွေနေပြီလောကကြီးကိုအမတန်ညင်းငွေနေပြီသူအိုသူနာသူတွေမြင်ရဟန်းဘဝတွေ့အဲလောကကြီးညင်းငွေနေပြီအဲ့လိုလောကကြီးညင်းငွေနေတဲ့အခါတော့သူကလောကကြီးညင်းငွေနေတာမို့အိတ်လိုက်တာပဲစောစောအိတ်လိုက်တာသူတို့တီးဖြေပြောနေကြတာလေဂယုမဆိုင်တော့ဘူးစောစောအိတ်လိုက်တာအိတ်ပြောသွားတယ်အဲသကောင်ရံလောက်ရောက်လာတဲ့အခါတော့သူနိုးလာပြီနိုးလာပြီးတော့ သူအိပ်ပျော်သွားတယ်ဆိုတော့ခုနဖြေပြောနေကြတဲ့အမျိုးသမီးတွေကလည်းပဲဩငါတို့ကသူ့အတွက်ဖြေပြောတာသူတောင်အိပ်ပြီပဲငါတို့အိပ်တော့မယ်ဆိုပြီးအဲ့ဒီနာပဲအိပ်ကြတယ်လေအဲ့ဒီနန်းတော်တွင်မှာပဲသူအနည်းဝကျင်မှာပဲအိပ်ကြတိတ်တထကကြီးလိုက်တယ်တရင်နိုးတော့ကြီးလိုက်တဲ့အခါဟောက်တဲ့သူတွေကအမျိုးသမီးတွေကြီးပါပဲဟောက်တဲ့အမျိုးသမီးတွေကဟောက်တရေတွေတွဲကြနေတဲ့အမျိုးသမီးတွေကတရေတွေကြပါဇက်တွေဟနေတဲ့အမျိုးသမီးတွေကပါဇက်တွေဟ အဲသွားကြိတ်တဲ့အမျိုးသမီးတွေကသွားကြိတ်သပင်ဖိုးဖားရနဲ့အဲ့ဒီမြင်ကွင်းကြီးကြည့်လိုက်ရတာသူဟာစိတ်ထဲမှာအမတန်မှမြင်းဝေသွားတယ်မြင်းဝေပြီးတော့တုတ်တန်ကြီးထဲမှာရောက်နေတယ်လို့ပဲသူစိတ်ထဲမှာပင်မဆင်းရဲနေတယ်အဲ့ဒီလိုပင်မဆင်းရဲနေတဲ့အခါတော့အဲသူခုနဥယျာဉ်နဲ့သွားတဲ့အခါမှာသူ့ သတင်းတစ်ခုလာပို့တာလည်းရှိသေးတယ်သတင်းတစ်ခုခုသူ့ရဲ့အဖေသူတော်ရဏသတင်းတစ်ခုလာပို့ထားတယ်ယောဂီတွေဘာသတင်းပို့တယ်လို့ကြားဘူးလေသူ့ရဲ့သားယာဟုလာမွေးဖွားတယ်ဆိုတဲ့သတင်းလာပို့သူတော်ရဏနေသွားပြီးအပြောခိုင်းတယ်အပြောခိုင်းတဲ့အခါတော့သူ့စိတ်ထဲမှာကဒီလောကီလူပေါင်းဘဝကိုအလွတ်ယုံတော့မယ်ဆိုပြီးတော့စိတ်ပိုင်းဖြတ်ထားတဲ့အချိန်မှာသူသားယာဟုလာ သားတော်ငွေးပွားလာတယ်ဆိုတော့သူ့ရဲ့စိတ်ထဲမှာဩပါဇက်ကလည်းထွက်သွားတယ်ရာဟုဇာတော်တဲ့လာကိုရာဟုဖမ်းတယ်လို့ပဲငါ့ကိုဒီသားကတော့ဖမ်းစားနေပြီငါ့ကိုအနှောင်ဖွဲ့ဖြစ်နေပြီငါ့ကိုတော့ချီးတုံနေပြီအဲ့ဒီလိုသူ့ရဲ့ပါဇက်ကထွက်သွားအဲ့ဒီလိုထွက်သွားတဲ့အတန်ကိုမှတ်သွားတယ်အဲ့ဒီခုနသတင်းလာပို့တဲ့သူက သုတော်ရဏသည်ပြန်ပြီးတော့သရောဥတင်ရတယ်သရောဥတင်တဲ့အခါတော့သုတော်ရဏငါသသိတ္တဘာပြောလိုက်တလဲလို့မိတဲ့အခါတော့ဩအနှောင်အဖွဲရာဟုဖမ်းတယ်လို့တဲ့ရာဟုကလဟုဖမ်းတယ်လို့သူ့ကိုဒီသားဖမ်းစားပါပြီခြိနှောင်ပါပြီခြိတုပ်ပါပြီကျိုးနဲ့ခြိတုပ်ပါပြီလို့ဒါလိုပြောပါတယ်ရာဟုရာဟုလလကိုရာဟုဖမ်းတယ်လို့လာဆိုတာအဲ့ဒီသားလေးကနေပြီးတော့သိတ္တထကိုဖမ်းစားလိုက်တယ်ချီနှောင်တုတ်လိုက် ဒါကြောင့်မို့သူ့ကိုအဲ့ဒီလိုချီနှောင်တုတ်ပါစေငါသားလေးအခုနရာဟုလာဆိုတဲ့ငါအမီးလေးကငါသားတိတ်တထကိုလူပေါင်းလူလောကနေပြီးတော့ရုံမထွက်နိုင်အောင်ချီနှောင်တုတ်ပါစေဆိုတဲ့ရည်ရွယ်ချက်နဲ့သူ့ရဲ့မြေးလေးကိုရာဟုလာဆိုပြီးတော့နာမည်ပေးလိုက်တယ်တဲ့ရောက်တဲ့အခါရောက်တော့သူကခေါနာကမြင်ကွင်းကိုပေါ့လေအိယထမြင်ကွင်း သူစိတ်ထဲမှာတန်ဝေကတွေရတဲ့မြင်ကွင်းအဲ့ဒီမြင်ကွင်းကြည့်ပြီးတော့တောထွက်မယ်ဆိုပြီးသူဆုံးဖြတ်တောထွက်မယ်လို့ဆုံးဖြတ်တဲ့အချိန်ခါမှာသူသားလေးလည်းသူကတန်ရောစဉ်ကဖြစ်သွားတာကိုသူသားလေးကြည့်ရင်ရှားတယ်သူလဲကြည့်ရင်တော့အဲ့ဒီရတောတရာရှိရအဆောင်ဘက်စီကိုသူသွားတယ်သွားတဲ့အခါတော့တကားလေးဖွင့်မနိုးလို့ကံကောင်းတာပေါ့လေနိုးသွားရင်တော့ဒုက္ခ သူ့သားလေးပေါ်မှာလက်ကလေးတင်းပြီးတော့ရတော်တရာကအိတ်နေမိလေးကလည်းထုံးထားတယ်လှမ်းပြီးမြင်းနေရအေးငါသားလေးငါငါသားလေးကိုငါသွားပြီးတော့ခေါ်လိုက်မယ်ဆိုလို့ရှိရင်ရတော်တရာနိုးပြီးတော့ငါထွက်မယ်ဒီတော့ထွက်ရမယ်လုပ်ငန်းအတွက်အနှောက်အယှက်ဖြစ်လိမ့်မယ်ငါသားကို ရှူစားခြင်းလေးနဲ့ငါမရှူစားတော့ပါဘူးဖျားဖြစ်ပြီးမှသားချစ်ကိုရှူစားတော့မယ်ဆိုတဲ့ဆုံးဖြတ်ခြင်းနဲ့သူအဲ့ဒီခုနက တကားဝရက်နေတဲ့ခြေတော့ကိုပြန်ဆုပ်လိုက်တယ်မဆက်တော့အဲ့ဒီလိုခေါင်းကသူသားလေးသွားမကြည့်ခင်မှာသူကဆန္ဒအမတ်ကိုသူကနှိုးလိုက်တယ်ဆန္ဒအမတ်မင်းသွားစမ်းငါဒီကနေ့တောထွက်မယ်မင်းသွားမြင်းပြင်းလို့အဲ့ဒီလိုခိုင်းလိုက်ဆန္ဒအမတ်ကလည်းသူခိုင်းတဲ့အတိုင်းပဲမြင်းမြင်းတင်ကုတ်ကိုသွားမင်းရဲ့အစင်တန်စာတွေယူသွားပြီးတော့မြင်းတင်ကုတ်သွားတာပေါ့လေသွားတဲ့အခါတော့မြင်းတကောင်ကိုသူက ပြင်ဆင်ခဲ့တယ်တဲ့အဲ့ဒီမြင်းရဲ့နာမည်ကဘယ်သူတဲ့တုံးကန္တကတဲ့ကန္တကဆိုတဲ့မြင်းအဲ့ဒီမြင်းကဖြူလားညူလားမဲလားဘယ်လိုထင်တော့ဖြူတယ်ဟုတ်လားဟုတ်တယ်တပ္ပတိတော်တဲ့တကူလုံးဖြူနေတယ်အဲ့ဒီဖြူနေတဲ့ကန္တကမြင်းကိုအဲ့ဒီသာနာအမတ်ကပေါ့လေပြင်ဆင်ပြီးပြီဆိုတဲ့အခါတော့တိတ်တထကအဲ့ဒီသူ့ရဲ့နန်းတော်ကနေဆင်းလာတယ် ဆင့်လာပြီးတော့မြင်တင်ကိုယ်စီသွားအဲ့ဒီကန္နကမြင်နာမှာသွားတယ်ပြီးတော့သူခုံတက်လိုက်တာပေါ့ခုံတက်ပြီးတော့ကန္နကတဲ့ငါငါငါ့ကိုတဲဆောင်ပို့ပြီးပါငါတောထွက်တော်မယ်ငါတင့်ကိုအမိပြုပြီးဖျားဖြစ်မယ်ဖျားဖြစ်ပြီးလို့ရှင်ငါတလောကလုံးကိုငါဖျားငါကဲစေမယ်တဲ့ငါ့ကိုတဲဆောင်ပို့ပြီးပါငါသွားလို့တဲ့နေရာဆိုပြီးသူအဲ့လိုပြောပြီးတက်စီး တက်စီးပြီးတော့ထွက်သွားတယ်တဲ့တညာရဲနဲ့ပဲသူကနိုင်ငံပေါင်း၃နိုင်ငံကျော်သွားတယ်ဒီကြားထဲမှာဟိုဆန်းကျင်တဲ့ဟာတွေကအများကြီးပါပဲတကားဖွင့်ပြီးတာနတ်တရားဖွင့်ပြီးတယ်တဲ့အဲတကားမှလည်းပဲတကားတဲ့ဖွင့်လို့မရအောင်ယမတန်မှလူပေါင်းတစ်ထောင်ယောက်ျားပေါင်းတစ်ထောင်လောက်ဖွင့်မှရနိုင်တဲ့တကားကိုအဲအဲ့ဒီခုနကနတ်တရားပေါ့လေဖွင့်ပြီးတယ်တဲ့အဲ့ဒီထွက်သွား ထွက်သွားပြီးတော့တညာတဲ့နဲ့နိုင်ငံပေါင်း၃နိုင်ငံကြော်ဖြတ်တယ်ကြော်ဖြတ်ပြီးတော့မြေကမ်းတစ်ခုရောက်သွားတယ်ယောဂီတွေသိသိပါတယ်မြေကမ်းရဲ့နာမည်ကဘာလဲတော့အနောမာတဲ့ဗမာတွေခေါ်နေကြတာကတော့အနောမာမြေကမ်းတဲ့ဘယ်မြေကမ်းရောက်သွားတော့အနောမာမြေကမ်းအနောမာပဲသူကဩမာဆိုတာယုံညံ့ညဆိုတာ မယုံညံ့ဘူးတဲ့နားနဲ့ဩမာနဲ့ပေါင်းလိုက်တော့အနောမာလို့ဖြစ်သွားအနောမာဆိုတာမယုံညံ့ဘူးတဲ့မြင့်မြတ်တဲ့မြင့်မြတ်တဲ့မြေတဲ့ तू ကမသိတတ်တာမသိပါဘူးအဲ့ဒီမြစ်ကို तू ကမသိတော့ဆန္ဒကိုမေ့ရတယ်ဆန္ဒတဲ့မြစ်တစ်ခုတော့တွေ့ပြီအဲ့ဒီမြစ်ကဘာလို့ခေါ်တော့ဆိုတော့အဲ့ဒါအနောမာလို့ခေါ်ပါတယ်တဲ့အဲ့ဒီလိုပြောတဲ့အခါတော့အနောမာဆိုတာအဓိပ္ပာယ်ကမြန်မာလို့ဆိုရင်တော့ အောက်တန်းမယုံညံ့ဘူးတဲ့မြင့်မြတ်တယ်တဲ့မြင့်မြတ်တယ်မြေလို့အဓိပ္ပာယ်ရအဲ့တော့တိဋ္ဌာကသူကအင်းတဲ့မြင့်နာမည်ကမြင့်မြတ်တယ်မြေဆိုတော့ငါယဟန်ဝတ်တာလည်းပဲမြင့်မြတ်တဲ့ယဟန်ဝတ်ခြင်းဖြစ်လိမ့်မယ်လို့သူကဒီလိုတွေးယူဆပြီးတော့တွေးတယ်ပြီးတော့ယူဆပြီးတော့အဲ့ဒီအနော်မာမြစ်ကိုကျော်လွှားဖို့ရတဲ့သူကအဲ့ဒီကန္နကမြင်းကိုဖနှောက်နဲ့သူက ဖနှောင်းနဲ့ပေါက်လိုက်တာပေါ့လေဖနှောင်းနဲ့သူကရိုက်လိုက်တာပေါ့ရိုက်လိုက်တဲ့ကအဲ့ခုနကန္နကမြင်းကနေပြီးတော့အဲ့အနော်မာမြင်းကြီးကိုခုံလိုက်တယ်ခုံလိုက်တဲ့ခါတော့ဟိုဘက်မှာတဲတောင်မြင်းကိုရောက်သွားတယ်တဲ့အဲ့ဒီတဲတောင်မြင်းရောက်သွားတဲ့အချိန်ခါတော့သူကယဟန်ဝတ်တော်မှာကိုယဟန်ဝတ်တော်မှာဆိုတော့သူမှာပါလာတဲ့လူဝတ်တန်စာတွေအကုန်ချွတ်ယဟန်ဝတ်ရောက်တော့ယဟန်ဝတ်ဖို့ရအတွက်ရောက်တော့သင်္ကန်းနေတဲ့ဗိတ်တွေ ယဟန်ပရိက္ခရာတွေကလူသေးတာကိုယဟန်ပရိက္ခရာတွေသူ့မှာပါသွားသလားမပါသွားဘူးအဲ့တော့ဘယ်ရောက်လာမိုးပေါ်ကြသူကသူရောက်လာလားဘသူလာလှူတယ်လို့ကြားဘူးတော့ခတိကာရပြမာကြီးလာပြီးတော့လှူတယ်တဲ့သင်္ကန်းပရိက္ခရာတဲ့တပိတ်တွေလည်းပါတယ်သင်္ကန်းတွေလည်းပါတယ်ခြားသုံးဆောင်တွေလည်းပါတယ်ပရိက္ခရာ၈ပါးလာပြီးတော့လှူလို့မို့အဲ့ဒီအဝတ်နဲ့ပြောင်းပြီးသူဝတ် ဝတ်လာတဲ့အခါတော့သူ့ရဲ့ခေါင်းကဆပင်ကရှည်နေတာကိုရှည်နေရတာဆိုတော့အဲ့ဒီဆပင်ကိုတဲ့သူများမဖြတ်ရဘူးတဲ့ငါကိုယ်တိုင်ပဲဖြတ်မယ်ဆိုပြီးတော့ဘာနဲ့ဖြတ်တော့တန်လျက်နဲ့ဖြတ်တန်လျက်တန်လျက်နဲ့ဘယ်ဘက်နဲ့ကင်တာလားညာဘက်နဲ့ကင်တာလားတန်လျက်ကဘယ်ဘက်ကကင်တာလားညာဘက်ကလားညာဘက်ကဘယ်ဘက်ကအဲ့ဒီခုနဆရုံးကိုကင်ပြီးဖြတ်လိုက်တာ ဆပင်ကဘလောက်ပဲရှည်ပြီးတော့ကြံရစ်တာလဲလက်နှစ်သစ်ပဲရှည်ပြီးတော့ကြံတယ်အဲ့ဒီလက်နှစ်သစ်ကလည်းပဲဥကောင်းမှာလက်ရရစ်လဲပြီးတော့ဥကောင်းမှာညှိကပ်နေညှိကပ်ပြီးတော့နေတယ်တဲ့အဲ့ဒီဆပင်ဖယားသူ့ဘဝတလျောက်လုံးမှာဘယ်တော့မှပြန်ပြီးတော့ခေါင်းရိပ်เสียမလို့အမြဲတမ်းဒီလောက်ပဲအတိုင်းတာရှိနေပါပဲတဲ့ဖယား45ပါးကာလပတ်လုံးခေါင်းတစ်ခါမှရိပ်เสียမလို့ အဲအဲ့ဒီအတိုင်းဒါပဲလက်နဲ့တဲ့အတိုင်းဒါပဲရှိတယ်ဒီလိုပဲတဲ့သံမှုစိတ်လည်းဒီတိုင်းပါပဲတဲ့အဲ့ဒီလိုနဲ့သူယဟန်ဝစ်ပြီးတော့ယဟန်ဝစ်မဲ့အကြောင်းပြောတဲ့အခါဆန္ဒကလည်းပဲသူကကျွန်တော်မျိုးလည်းယဟန်ဝတ်ချင်ပါတယ်အဲမင်းသားသိတဲ့အရှင်မင်းသားယဟန်ဝတ်မယ်ဆိုရင်ကျွန်တော်မျိုးလည်းယဟန်ဝတ်ချင်ပါတယ်လို့ပြောတဲ့အခါတော့အာမင်းဟမ်မဝတ်နဲ့မင်းပြန်သွားငါရဲ့အသုံးဆောင်ပစ္စည်းတွေမင်းယူသွားကန္နကမင်းလည်းမင်းခေါ်သွား ကပိလဝတ်ကိုမင်းရောက်အောင်သွားရမယ်အဲသူကအမိန်ပေးလို့မလွန်ဆန်နိုင်လို့သာသူခင်ဗျာပြန်ရလိုက်သူရဲ့အရှင်သခင်ကမခွဲခြင်းဘူးအဲ့ဒီလိုမပြန်ရင်အမိနဲ့အဖေကိုလည်းပဲမေတော်ခမဲတော်သူတော်ရဏနဲ့မဟာမယအဲသူတော်ရဏပေါ့မေတော်သူခမဲတော်ပေါ့လေသူမိဘတွေကိုလည်းပြောလိုက်ပါဦးနဲ့မွေစားအမိတော်ရှိတာပေါ့လေ ဒါမိဘတွေကိုလည်းပြောလိုက်ပါဦးနဲ့တိတ်တထကျမ်းပါတဲ့အကြောင်းကျမ်းပါတဲ့အကြောင်းယောဂကင်းတဲ့အကြောင်းနေကောင်းထိုင်ကောင်းရှိတဲ့အကြောင်းပြောလိုက်ပါဦးဆိုပြီးတော့ဆန္ဒရမှားလိုက်တယ်ဆန္ဒကတော့သူယူခိုင်းတဲ့အဝတ်တန်စာတွေယူသွားကန္နကာမြင်းလည်းခေါ်သွားခေါ်သွားတဲ့ကန္နကာမြင်းကတိတ်တထမျက်စိတစ်စုံလည်းရောက်ရောကန္နကာမြင်းကအခါတည်းရင်ခွဲနာကြပြီးသေသွားတယ်သေသွားတဲ့အခါတော့ကန္နကာမြင်းကဘယ်ရောက်သွားတယ်ကြားဘူးတော့ နတ်ပြည်ရောက်သွားတယ်နတ်သားဖြစ်သွားနတ်သားဖြစ်သွားပြီးတော့သိတ္တထကတော့အဲ့ဒီမှာယဟန်ဝက်ပြီးပြီသိတ္တထယဟန်ဝက်သွားပြီအဲ့ဒီယဟန်ဝက်သွားတဲ့အချိန်မှာဆိုလို့ရှိရင် तू ဟာအသက်ဘယ်လောက်ရှိနေတာလဲ29နှစ်တဲ့အသက်ငယ်သေးတာပဲအဲ့ဒီအချိန်ကမှ လောကီစည်းစိမ်ကလည်းအမတန်ကြီးကျယ်တယ်လောကမှာစည်းစိမ်အကြီးကျယ်ဆုံးပဲစကြဝဠာမင်းဆိုတာလောကစည်းစိမ်မှာအကြီးကျယ်ဆုံးစည်းစိမ်ကြီးပဲ အဲ့ဒီစီစိန်ကြီးကိုသူစွန့်လို့ပြီးတော့သွားတာအင်မတန်လဲအံ့ဩစရာကောင်းတယ်သူကဘာလို့ဒီလိုစွန့်လွတ်နိုင်ရတာလဲဆိုတော့တိတ်တထကတွေးတယ်သူကစောစောကသူကတွေးခဲ့ဒီလောကတတ္တဝါတွေတဲ့ အိုရတဲ့ကိုကိုယ်တိုင်အိုရတဲ့သဘောရှိပါရဲ့သားနဲ့အိုရတဲ့အရာတွေကိုရှာဖွေးနေကြတယ်ဒါမြင့်မြတ်သောရှာဖွေခြင်းမဟုတ်ဘူးယုံညံ့နဲ့ရှာဖွေခြင်းပဲတဲ့နာတတ်တဲ့သဘောရှိတဲ့မိမိတို့မိမိကနာတတ်တဲ့သဘောရှိပါရဲ့သားနဲ့နာတတ်တဲ့သဘောရှိတဲ့အရာတွေကိုရှာဖွေးနေကြတယ်လောကတရားဝါတွေကအဲ့ဒီလိုရှာမိခြင်းဟာဒါယုံညံ့တဲ့ရှာမိခြင်းပဲတဲ့မြင့်မြတ်တဲ့ရှာမိခြင်းမဟုတ် သေတတ်တဲ့သဘောရှိမိပါရဲ့သားနဲ့မိမိကသေတတ်တဲ့သဘောရှိမိပါရဲ့သားနဲ့သေတတ်တဲ့သဘောရှိတဲ့အရာတွေကိုရှားနေကြတယ်တဲ့အဲ့ဒါဟာလည်းပဲမြင့်မြတ်တဲ့ရှားမိခြင်းမဟုတ်ဘူးယုံညံ့တဲ့ရှားမိခြင်းပဲတဲ့ဟုတ်တယ်လောကသရဝါတွေကြည့်လိုက်ပြီဆိုလို့ရှိရင်ကိုကိုယ်တိုင်းအိုရတဲ့အိုရမယ်ကိုကိုယ်တိုင်းနာတတ်တဲ့နာရမယ်ကိုကိုယ်တိုင်းသိရမယ်အိုခြင်းနာခြင်းသိခြင်းအဲ့ဒီတရားတွေနဲ့ ယင်ကိုယင်ဆိုင်ရအဲ့ဒီလိုအိုရနာရသေရတဲ့မိမိကိုယ်တိုင်ကရှာဖွေးနေကြတယ်လောကီအာယုံကာမဂုဏ်တွေတက်ရှိတွေရောတက်မဲ့တွေရောရွှေငွေကြောက်တံဗရမယတိုက်ကားအိမ်ယာအဲသားတွေသမီးတွေဇနီးတွေခင်မွန်းတွေစသည်ဒီလိုဟာတွေရှာကြအဲ့ဒီတက်ရှိတက်မဲ့အားလုံးဟာအိုရတဲ့နာရတဲ့သေရတဲ့အဲ့ဒီအိုရနာရသေရတဲ့ဟာတွေရှားနေကြတယ် အဲ့ဒါတွေကယုံညံ့တဲ့ရှာမိခြင်းတွေပဲတဲ့သိထတာကတွေးခဲ့လောကမှာလူတယောက်ကိုကိုယ်တိုင်ကလည်းအိုးနေပြီအသက်ကအိုးနေပြီဒီကနေ့သူရှာလိုက်တယ်သူ့ရဲ့အဖော်ဖြစ်နေရှာလိုက်တယ်လူတယောက်ရှာလိုက်ရှာလိုက်တဲ့သူ့အဖော်ကလည်းပဲတခါတဲ့အိုမင်းနေပြီသူလိုပဲအိုမင်းနေပြီအဲ့ဒီလိုဆိုလို့ရှိရင်တော့ဘယ်ကောင်းမလဲကိုကိုယ်တိုင်လည်းအိုးနေပြီ သေကာနီးနေပြီဟောငကူအဖော်ပြင်းနဲ့ရှာလိုက်တဲ့လူကလည်းအိုးနေပြီသေကာနီးနေပြီအဲ့လိုဆိုရင်မကောင်းဘူးတဲ့ဒီလိုပဲကိုယ်အမတန်မှယောဂါတွေဖြစ်စီနေတဲ့ခံနေရတယ်ကိုရှာလိုက်တဲ့သူကလည်းပဲကို့အဖော်ဖြစ်ရှာလိုက်တဲ့သူကလည်းပဲယောဂါတွေအပြင်းထန်နှိမ့်ဆက်ခံနေရတယ်ဆိုရင်ဒါလည်းကောင်းသောရှာမိခြင်းမဟုတ်ဘူးတဲ့ကိုကိုယ်တိုင်သေကံကြီးနေပြီသေရတော့မယ်ဟောကိုရှာလိုက်တဲ့လူကလည်းပဲရိုးရင်းတိုင်းဆိုပြီးသေတော့အဲအဲ့ဒီလိုဆိုလို့ရှိရင်လည်းဒါ ကောင်းသောရှာမိခြင်းမဟုတ်ဘူးတဲ့မကောင်းသောရှာမိခြင်းယုံညံ့သောရှာမိခြင်းပဲလောကသတ္တဝါတွေအဲ့ဒီလိုယုံညံ့တဲ့ရှာမိခြင်းတွေနဲ့ရှာမိနေကြတယ်လို့သိတတ်တာကတွေးတယ်လောကကြီးကိုကြည့်လိုက်တယ်ကအဲ့လိုအတွေးပေါက်တယ်အဲ့ဒီလိုသုံးသပ်မိတယ်အဲ့လိုဆင်းရဲမိတယ်လောကကြီးမှာအိုရနာရသိတယ်ဆိုတာလောကအကျိုးမဲ့ဖြစ်စေတဲ့အရာတွေထဲမှာဒါအဆိုးဆုံးအရာတွေပဲ။ဥတာလည်းမကောင်းဘူး၊နာတာလည်းမကောင်းဘူး၊သေတာလည်းမကောင်းဘူး အဲ့ဒီသုံးခုထဲမှာမကောင်းဆုံးကတော့သေးတာပေါ့သူကဒီတော့အိုရာနာရာသေးတာတွေမရှိတဲ့အိုချင်းကင်းတဲ့နာချင်းကင်းတဲ့သေချင်းကင်းတဲ့တရားငါရှာရမယ်ငါအိုရက်တယ်မအိုရက်တဲ့တရားငါရှာရငါနာရက်တယ်ငါမနာရက်တဲ့တရားရှာရမယ်ငါသေးရက်တယ်သေးရမယ်မသေးရက်တဲ့တရားငါရှာရသေချင်းကင်းတဲ့တရားအိုချင်းကင်းတဲ့တရားနာချင်းကင်းတဲ့တရားငါရှာရမယ်ဆိုပြီးတော့သူက အဲ့ဒီလိုအတွေးပေါက်ခဲ့တာဖြစ်လေတော့ဝူချင်းကင်းတဲ့တရားနာချင်းကင်းတဲ့တရားသိချင်းကင်းတဲ့တရားရှာမယ်ဆိုပြီးတော့သူထွက်လာခဲ့တဲ့အနောမာမြေကမ်းမှာသူယဟန်ပြုတ်ပြီးပြီအဲ့ဒီယဟန်ပြုတ်ပြီးတော့သူအနုပိယလို့ခေါ်တဲ့တရက်ဥယျင်ရှိတယ်အဲ့ဒီနာမှာအနုပိယတရက်ဥယျင်မှာ9ရက်ယဟန်ချမ်းသာနဲ့หนีလိုက်တယ်တဲ့หนีပြီးတော့သူခကြီးတွေဆက်ပြီးတော့သွား အဲ့ဒီအိုခြင်းနာခြင်းသိခြင်းကင်းတဲ့တရားသူရှားရင်လို့ဆက်ပြီးတော့တရားရှားတဲ့ခီးပေါ့ဆက်ပြီးတော့သွားတယ်သွားတဲ့အခါတော့ရာဇဂျုံမျိုးရောက်တဲ့တဲ့ရာဇဂျုံမျိုးရောက်တဲ့အခါတော့အဲ့ဒီဖျားလောင်းသိတ္တထရာဇဂျုံမျိုးနဲ့ဆုံးခံဝင်နေဆုံးခံဝင်တဲ့အခါတော့ရာဇဂျုံမျိုးတစ်မျိုးလုံးကိုအုံအုံကြက်ကြက်နဲ့ဒီခါတဲ့တုံလို့ခြောက်ချမ်းသွားတယ်တဲ့အမတန်မှထူးခြားတဲ့ပုဂ္ဂိုလ်တယောက်လူလားနတ်လား နဂါလာဂလုံးလာစသဖြင့်ဒီလိုဝေခွဲမရလောက်လူတွေမှာအံဩအံဩပနင်းတွေဖြစ်သွားဖြစ်သွားတဲ့အခါတော့လူတွေကနေတဆင့်အဲ့ဒီခုနရာဇဂိုးကိုအုပ်ချုပ်နေတဲ့ဗိမ္ပိတာရတွေရောက်သွားတာကိုဗိမ္ပိတာရကြည့်ကြည့်တဲ့အခါတော့ဒီထူးခြားတာပဲအဲထူးခြားတယ်ကဲနောက်သူကထောက်လန်းရေးတွေထက်လွှတ်လိုက်ဒီပုဂ္ဂိုလ်က ဘလူဆိုလို့ရှိရင်လည်းပဲကွယ်ပြောက်သွားလိမ့်မယ်တဲ့နတ်ဆိုလို့ရှိရင်လည်းပဲကောင်းကျင်သွားလိမ့်မယ်ငကားဆိုလို့ရှိရင်မြေကြီးတဲ့ငုံရှိုးသွားလိမ့်မယ်လူဆိုလို့ရှိရင်လည်းသူ့ရတဲ့ခဏသူဆုံးခံလို့ရတဲ့အစားအစာကိုသူစားလိုက်မယ်ဆိုပြီးတော့သူကအဲ့လိုလဲသတိပေးလိုက်ဘုရားလောင်းကသူတင့်တော်လောင်းမဲ့ဆင်းရပြီးတဲ့အခါတော့မြို့တွေကထွက်သွားထွက်သွားတဲ့အခါနောက်ကပုဂ္ဂိုလ်တွေလိုက်သွားတာဗောမင်းချင်းယောက်ျားလေးထောက်လန်းကြီးတွေလိုက်သွား ဘုရားလောင်းကပန္တဝတောင်ချီရောက်တဲ့အခါတော့ပန္တဝတောင်အရိပ်လေးမှာအရှိပဲမျက်နှာမူပြီးတော့ရတဲ့ဆွမ်းနေသူစားဖို့ပေါ့လေသူခုနဂတိကတော့ဗြဟ္မာကြီးကလှူလိုက်တဲ့တပိတ်ကို ဖွင့်ကြည့်လိုက်ရလာတဲ့ဆွမ်းတွေကတိတ်တထဘဝတုန်းကစားခဲ့ရတဲ့အစားအစာတွေနဲ့တခြားစီပဲသူကိုယ်သူ ဆုံးမပြီးတော့အဲ့ဒါကို စားရစားပြီးတော့ ဗိမိတာရလိုက်လာတယ်ဗိမိတာရသူမိနေတာတွေမိတာပေါ့လေဘေကလာတယ်လေဘယ်လိုခေါ်တယ်ဘယ်လိုလဲနဲ့မိတဲ့ခေါက်တော့အဲသူကြီးညိုသွားတယ်အမှုအရာတွေးလိုက်တာနဲ့ပဲဗိမိတာရကအဲဖျားလောင်ပိဋကထကိုကြီးညိုနေတာကြီးညိုတာနဲ့သူ့ရဲ့နိုင်ငံတဝက်ခွဲပြီးတော့ပေးတယ်တဲ့ပေးတဲ့အခါဖျားကဘယ်လိုချင်းလိမ့်မလို့သူ့ရဲ့ကြီးကျယ်တဲ့စကြဝဠာမင်းစည်းစိမ်တော်ပိုင်တဲ့ပုံကိုဆိုတော့ဒါလေးပဲလက်ခံလိုက်မယ်ဒါလေးမလို့ချင်းလို့ထွက်လာတာတဲ့อืมဒါလေးလက်မခံဘူးလို့သူက ငင်းပယ်လိုက်ငါဘုရားဖြစ်အောင်ကျင့်မယ်ဆိုပြီးထွက်လာတာအဲလိုပြောတဲ့ကောက်တော့ဒါလို့ဆိုရင်တဲ့ဘုရားဖြစ်ပြီးရင်တော့ဟိုတပည့်တော်ရဲ့ဒီရာဇယုံမျိုးကိုအရင်ဆုံးကြွပေးပါဘုရားလို့အဲ့ဒီလိုလျှောက်တဲ့ကအေးကြွပေးမယ်လို့သူဝန်ခံချက်ပေးလိုက်ဝန်ခံချက်ပေးပြီးတော့သူလိုချင်တဲ့သေခြင်းကင်းတဲ့တရား၊အိုခြင်းကင်းတဲ့တရား၊နာခြင်းကင်းတဲ့တရားသူမသိသေးဘူးနိလန်တိတ်တထမသိမသိသေးဘူး မသိသေးတဲ့အခါတော့လျှောက်ရှာတယ်ရှာတဲ့အခါမှာအဲ့ဒီအချိန်ခါမှာနာမည်ကြီးတဲ့ဆရာကြီးရှိသူကဇန်၈ပါးရှိတဲ့အထဲမှာကအဲ့ဒီအာလာရဆိုတဲ့ယတိကြီးအဲ့ဒီယတိကြီးရှိရအောင်သူတွားပြီးတော့နိခန်နေတရီ ယတိကြီးတွေကနီးကိုယူတယ်အာထုတ်လိုက်တယ်မကြခင်မခဏလေးပဲသူအဲ့ဒီခုနတမပတ်၈ပါးရတမပတ်9ပါးရတော့ရတော့တဲ့အခါတော့အဲ့ဒီဆရာကြီးကသူ့ကိုဆရာအဖြစ်နဲ့အတူလက်တွဲပြီးတော့သူ့ဒီမှာလဲတပည့်ပရိသတ်က300ရှိတယ်အာလာရနေတဲ့နေရာတော့ဝေတာလီလို့ဆိုတယ်ထေရဝါဒစာပေထဲမှာတော့မပါဘူးဝေတာလီတို့ခုနတပည့်300တို့ဆိုတာတော့ထေရဝါဒစာထဲမှာမပါဘူး ဒီပြင်မဟာယာနစာထဲမှာပါတဲ့ခန္ဓာအကြီးအတွက်နဲ့နေရာဒေသပေါ့အဲ့ဒီနေရာမှာသူခဏလေးဆရာဖြစ်နေနေသေးတယ်နေပြီးတဲ့အခါတော့ဩဒါလည်းပဲတည်ခြင်းကင်းတဲ့တရားမဟုတ်သေးဘူးငါလိုချင်တဲ့တရားမဟုတ်သေးဘူးဆိုပြီးသူကအဲ့ဒီမှာအလေးမပြုတော့ဘဲနဲ့တဏှာသူသွားတယ်တဲ့ဥဒကတဲ့ယာမရဲ့တာဥဒကဆိုတော့ရသေးကြီးရှိတယ် အဲ့ဒီယတိကြီးကတော့သူရာဇဂျူမြို့မှာလို့ဆိုတယ်တပည့်ပေါင်း900ရှိတယ်လို့လည်းဆိုတယ်ဒါကတော့မာယနာအဆိုအဲ့ဒီနေရာတို့တပည့်ပိဋကတ်တို့ဆိုတာတော့ထေရဝါဒကျမ်းစာမှာမဆိုဘူးအဲ့ဒီဥဒကဆိုတဲ့ယတိကြီးကြီးတွားတယ်သူအဲ့ဒီဥဒကယတိကြီးရဲ့ဆရာကယာမတဲ့အဲ့ဒီယာမဆိုတဲ့ရာမပေါ့လေရာကောင်းတဲ့ယာမအဲ့ဒီယာမဆိုတဲ့ဆရာကြီးကတော့ခုနက တမာပတ်၈ပါးလို့ခေါ်တာပေါ့ရူပဇန်၄ပါးလည်းရတယ်အရူပဇန်၄ပါးလည်းရတယ်အဲ့ဒီဇန်၄မျိုးလုံးရတယ်၈မျိုးလုံးရတာပေါ့လေတမာပတ်၈ပါးလုံးရတယ်ယသိကြီးပဲအဲ့ဒီယသိကြီးရဲ့တပည့်ကဥဒကတဲ့ဥဒကတော့သူကိုယ်တိုင်တော့မရသေးဘူး၈ပါးလုံးမရဒါပေမဲ့ तू ကသူ့ဆရာကြီးရဲ့နီးကိုသိလို့မို့သူ့ဆရာကြီးနီးကိုသိတတ်တာကိုပြောပြပြောပြတဲ့အခါသိတတ်တာခဏလေးနားထောင်နေကျင်းလိုက်တယ်ခဏလေးနဲ့ရသွားတယ် အဲသမပတ်၈ပါးလုံးရသွားတယ်ဇန်၈မျိုးလုံးရသွားရူပဇန်၄မျိုး၄ပါးလည်းရတယ်အရူပဇန်၄ပါးလည်းရသွားတယ်ဇန်၄မျိုးလုံးရသွား၈မျိုးလုံးရသွားတာပေါ့သမပတ်၈ပါးရသွားတယ်အဲ့လိုရပြီးတဲ့အချိန်ခါတော့ဥဒကကမရသေးဘူးသူနီးပြောပြတယ်ဥဒကကအဲ့ဒီသမပတ်၈ပါးမရသေးဘူးဒါနဲ့သူ့ကိုဆရာအဖြစ်တင်ပြီးတော့သိတ္တထကိုဆရာအဖြစ်တင်ပြီးတော့အဲ့ဒီမှာနေနေဖို့တောင်းဆိုတာပေါ့လေသူ့ကို လျှောက်ထားတာပေါ့လျှောက်ထားတဲ့အခါတော့သိတတ်တာအဲ့ဒီမှာခဏနေခဏနေပြီးတဲ့အခါရောက်တော့အင်းဒီတမန်ပတ်ရှိပါကလည်းပဲတဲ့ညီငွေဖို့ယာကကင်းဖို့အဲအထူးအသိဉာဏ်နေဖြစ်ဖို့သိချင်းတရားကင်းဖို့မဟုတ်သေးဘူးသိချင်းကင်းတဲ့တရားမဟုတ်သေးဘူးအဲဒါဒီသံတွေရလို့ရှိရင်ဗြမဘုံရောက်မယ်ဒါပဲရှိတယ်ဒါသိချင်းကင်းတဲ့တရားမဟုတ်သေးဘူးဆိုပြီးသူကအဲ့ဒီနေရာမှာလဲအာမရမကြည်နာသိတာနဲ့သူဆက်ပြီးထွက်သွားတယ် ဖက်သွားတဲ့အခါရောက်တော့ဘယ်ရောက်သွားလဲဆိုတော့ဥရဝေလာတော့ရောက်သွားဥရဝေလာတော့ရောက်သွားတဲ့အခါတော့သူကဖျားဖြစ်အောင်ကျင့်မယ်ဆိုပြီးသူစိတ်ကူးတဲ့အခါရောက်တော့အဲ့ဒီအိန္ဒိယတဝိုက်မှာအမတန်ခေစားနေတဲ့အကျင့်လန်းစဉ်တစ်ခုကလည်းရှိတယ်အဲ့ဒါဘာလဲဆိုတော့ဒုက္ခရစရိယာတဲ့ ဒုက္ကရစရိယာစရိယာဆိုတာအကျင့်ဒုက္ကရဆိုတာကရဆိုတာပြုလုပ်တာဒုဆိုတာခဲရင်သဖြင့်ဒုက္ကရဆိုတာခဲရင်သဖြင့်ပြုလုပ်အပ်တဲ့စရိယာဆိုတာအကျင့်တဲ့ဒုက္ကရစရိယာဆိုတာပြုလုပ်ဖို့ခဲရင်တဲ့အကျင့်ကျင့်နိုင်ဖို့ခဲရင်တဲ့အကျင့်အဲ့ဒါကိုဒုက္ခရစရိယာလို့ခေါ်တယ်တချို့ကတော့ဒုက္ခစရိယာလို့အဲ့ဒီလိုမှားနေတယ်ဒုက္ခစရိယာမဟုတ်ဒုက္ခရစရိယာဒုရေကရရေစရိယာ ကရဆိုတာပြေးလို့တယ်ဒုဆိုတာခဲရင်သဖြင့်ဒုနဲ့ကရနဲ့ပေါင်းလိုက်တဲ့အခါတော့ဒုက္ကရာတဲ့ခဲရင်သဖြင့်ပြေးလို့အပ်တဲ့စရိယာဆိုတာအကျင့်တဲ့ကျင့်ဖို့ခဲရင်နဲ့အကျင့်တနည်းအားဖြင့်ပြောလို့ရှိရင်တော့ဒုက္ခရစရိယာကိုဒုက္ခရကာရိကာတဲ့အဲ့ဒီလိုလဲအသုံးအနှုန်းရှိဒုက္ခရဆိုတာခဲရသဖြင့်ပြုလုပ်အပ်တယ်ကာရိကာဆိုတာလုပ်ငန်းတဲ့ပြုလုပ်ဖို့ခဲရတဲ့အလုပ်ပဲတဲ့ နောက်စကလုံးတစ်မျိုးသုံးထားတာကတော့မဟာပဒါနတဲ့မဟာဆိုတာကြီးကျယ်တဲ့ပဒါနဆိုတာအပြင်းထန်အားထုတ်ရတဲ့လုပ်ငန်းအကြီးအကျယ်အပြင်းအထန်လို့အားထုတ်ရတဲ့လုပ်ငန်းအဲ့ဒါဟာကိုမဟာပဒါနလို့ခေါ်တယ်အများသုံးနေကြတာတော့ဒုက္ခရစရိယာတဲ့ဒုက္ခရစရိယာကိုဘုရားလောင်းသိတတ်တာဘယ်နှစ်နှစ်ကျင့်ရတယ်လို့သိထားကြတော့6နှစ်ကျင့်ရတယ်တဲ့ဒုက္ခရစရိယာဆိုတာဘယ်လိုအကျင့်နေတော့ ဘာလောက်တာမဒုက္ခရစရိယသိတ္တထဘာတွေကျင့်ကြတာသူဘုရားပြအောင်ကျင့်မယ်ဆိုပြီးဒုက္ခရစရိယအကျင့်တွေကျင့်တယ်တဲ့ဒုက္ခရစရိယအကျင့်တွေဆိုတော့ဘယ်လိုဟာတွေရောဘာလောက်တာတော့သူကဘာလောက်တာတော့ယောဂီတွေမသိဘူးเนาะဒုက္ခရစရိယဆိုတာကအစဆုံးဘာလောက်တယ်လဲဆိုတော့သူကစိတ်ကိုစိတ်နဲ့ ဖိနှိပ်တဲ့အကျင့်တဲ့စိတ်ကိုစိတ်ကိုစိတ်ကိုစိတ်နဲ့ဖိနှိပ်တဲ့အကျင့်နဲ့အဲ့ဒီအကျင့်မာသီဆရာတော်ဘုရားကြီးကတော့သူဂျပန်ပြည်သွားတော့ကတဲ့ဂျပန်မဟာယာနတွေအာထုတ်တာတွေ့ခဲ့တယ်တဲ့အာထုတ်နေတဲ့အခါမှာလည်းကတဲ့အဲ့ဒီခုနမဟာယာနဇင်အကျင့်နဲ့တူပါလေအဲ့ဒီမှာအကျင့်နေကျင့်တဲ့အခါအဲ့ဒီမှာ ကျင့်တဲ့ပုဂ္ဂိုလ်ရှိကိုဒုက္ခပြထားတယ်နည်းနည်းလေးလှုပ်လိုက်တာငဲ့လိုက်တာနဲ့ဒုံးနဲ့ရိုက်ပြတယ်ဆိုတော့ဟိုဒုံးနဲ့ဝုန်းနဲ့ရိုက်ပလိုက်တာအဲ့ဒါအဲ့ဒီလိုအကျင့်မျိုးများဖြစ်လိမ့်မလားတဲ့မာသီဆရာတော်ဘုရားကြီးကတွေးတယ်စိတ်ကိုစိတ်နဲ့နှိပ်ကွက်တဲ့အကျင့်နဲ့အဲ့လိုပင်ပန်းဆင်းရအောင်ကျင့်တဲ့အကျင့်နောက်တစ်မျိုးကတော့ဝင်လေထွက်လေကိုထိန်းချုပ်တဲ့အကျင့်နဲ့ဝင်လေထွက်လေကိုသိတတ်တာထိန်းချုပ်ခုနက စိတ်ကိုစိတ်ကိုအစိမ့်နဲ့နှိတ်ကွတဲ့အချင်းချင်းတဲ့အခါမှာလည်းပဲသူ့မှာတခါလဲချွေးတွေဒီဒီကြတယ်လို့ဆိုပဲသိတ္တတာမှာခန္ဓာကိုယ်တွေအမတန်ပင်ပန်းနေတဲ့တတိတွေတမာတိတွေကတော့ကောင်းကောင်းလေးရပါပဲတဲ့သူဇွဲကတော့အမတန်ကောင်းသူရဲ့ဇွဲတတိဝရိယလုံလဝရိယဘလောက်ရှိတယ်ဆိုတာကိုသူပြရင်လုံးလို့ဒီဒုက္ခရစရိယကိုသူကျင့်ပြတာပါပဲဒုက္ခရစရိယကျင့်အဲ့ဒီပထမနည်းကျင့်တဲ့အခါမှာသူဓမ္မတန်ဆင်းရဲတယ်တဲ့ချွေးတွေဒီဒီကြတယ်တဲ့ ဒါလည်းအံကျိတ်ပြီးကျင့်တယ်လို့ဆိုတာအံကျိတ်ပြီးကျင့်စိတ်ကိုစိတ်နဲ့နှိမ်တဲ့အကျင့်နဲ့ဒုတိယနည်းကတော့ဝင်လေနှာခေါင်းကလေမရှိဘူးတဲ့လေမရှိဘဲနဲ့အောင့်ထားတယ်ဒါကပါဇက်ကလည်းလေမရှိဘူးတဲ့လေမဝင်ဘူးပေါ့လေကိုနှာခေါင်းကလည်းအဝင်မခံဘူးပါဇက်ကလည်းအဝင်မခံဘူးထိမ့်ချုပ်ပြီးတော့တခါအောင့်နေပြီးနေတယ်သူအဲ့လိုပြီးနေလိုက်တဲ့အခါတော့ဒီနားတွေကနေပြီးတော့လေတွေထွက်လိုက်တာများတဲ့အခါတဲ့ဖိုးထိုးတဲ့အခါမှာဖိုး ဖူဆွဲတဲ့အခါမှာဆိုရှူရှဲရှူရှဲနဲ့မြည်ရမောအဲ့ဒီလိုသိတတ်တာအဲ့ဒီလိုနှာခေါင်းကလည်းလေတွေကိုထိန်းချုပ်ပါးစပ်ကလည်းလေတွေကိုထိန်းချုပ်တဲ့အခါနားတွေကနေထွက်လိုက်တဲ့လေတွေများအတန်းကြီးတခါလဲမြည်လိုက်တာတဲ့အမတန်ပင်ပန်းဆင်းရဲတယ်ဒါလည်းမလျှော့ဘူးသိတတ်တာကအဲ့ဒီခုနနားကထွက်တဲ့လေတွေကိုလည်းသူထိန်းချုပ်ပလိုက်တယ်တဲ့သုံးမျိုးလုံးထိန်းချုပ်တယ်နှာခေါင်းကလည်းထိန်းချုပ်တယ်ပါးစပ်ကလည်းထိန်းချုပ်တယ် အဲနားမှာထွက်တဲ့လေတွေကိုလည်းထိမ့်ချုပ်လိုက်ထိမ့်ချုပ်လိုက်တော့ဘလို့ပြက်တုံးဆိုတော့ဒုက္ခမြဒုက္ခတွေပို့ရောက်တာပေါ့ငယ်ရိတ်ကလည်းခါတယ်ငယ်ရိတ်ကိုအမတန်အားကောင်းတဲ့လူတယောက်ကနေပြီးတော့လက်ရိုက်တုံးနဲ့လာပြီးရိုက်တယ်လို့ပဲတဲ့အဲခါတယ်ငယ်ရိတ်မှာလေတွေထိုးလို့ပေါ့အမတန်မှနာကျင်တကသူ့ရဲ့ခေါင်းကို အမတန်တန်မာတဲ့လူတယောက်ကနေပြီးတော့တရေနွယ်တရေချိုးတွေနဲ့တကားလေခေါင်းကိုတင်းကျပ်နေအောင်အတင်းအာရမပတ်စီထားတယ်လို့ပဲတဲ့ခေါင်းမှာခါတင်းကျပ်ပြီးတော့ပင်မဆင်းရဲနေတယ်ဆင်းရဲလေခံစားရတယ်ခန္ဓာကိုယ်ထဲမှာလည်းပဲလေတွေကဟိုထိုးဒီထိုးထိုးတဲ့အခါတော့သားလိသားနဲ့သားကိုအသားကိုလှီးတယ်လို့ပဲတဲ့ဝမ်းပိုက်ထဲမှာလည်းကလည်းသားလိသားနဲ့ဖြတ်ခံနေရတယ်လို့ပဲတဲ့သူပင်ပန်းဆင်းရဲတယ်တဲ့ဒါမိဘုံနာမှာလည်းကလည်းအားရှိတဲ့သူတွေကနေဆွဲခေါ်ပြီးမိဘုံနာအတင်း မိဘုံနာကိုကတ်ထားတယ်လို့ပဲခန္ဓာကိုယ်ကြီးတစ်ခုလုံးကလည်းပူးပြီးတော့နေတယ်တဲ့နောက်ဆုံးရတော့သူကျင်ကြီးကျင်ငယ်စွန့်ရင်တော့မှမစွန့်နိုင်လို့ဒီကလည်းမှောက်ရလေပြီးတော့သိတ္တထသွားရှာသေးတော့မသေးဘူးတချို့ကလည်းသေပြီသိတ္တထသေပြီဟာသိတ္တထမသေးသေးဘူးသိတ္တထသေကနီးနေပြီဟာသေပြီတာလည်းမဟုတ်သေကနီးတာလည်းမဟုတ်သိတ္တထယဟနာပုဂ္ဂိုလ်ရူရဲ့နေခြင်းနဲ့နေနေတာဟိုကတော့မူမယ်လို့ မူးမေးပြီးလဲနေပြီမေးကြမှာမေးတော့မမေးဘူးပေါ့လေမူးပြီးလဲသွားတယ်အဲ့ဒီအချိန်ကမှသူအဲ့ဒီအကျင့်ကိုလည်းသူစွန့်ပြီးတော့နောက်တစ်မျိုးသူကျင့်ပြန်တယ်နောက်တစ်မျိုးဘယ်လိုကျင့်တုံးဆိုတော့သူအစာဖြတ်ပြီးတော့ကျင့်အစာမစားဘဲနဲ့ကျင့်ဒါတွေကလည်းအဲ့ဒီခေတ်ကခေတ်စားနေတဲ့အကျင့်တွေပေါ့လေအဲ့ဒီခေတ်စားနေတဲ့အကျင့်တွေကိုသူတကားတဲ့သူ့ရဲ့ဇွဲတတ္တိဝရိယဘလောက်ထိကြီးမားတယ်ဆိုတာကိုပြကျင်တယ်သူကျင့်ပြတော့ အဲကျင့်ပြတဲ့အခါခုနအစာဖြတ်တာဘယ်လောက်ကြီးတော့ဆိုလို့ရှိရင်လက်တစ်ဖက်တည်းသူကလက်နှစ်ဖက်ဆိုလို့ရှိရင်ဒါလက်တစ်ခုလို့ပြောတော့အဲလက်တစ်ဖက်ထဲထဲမှာလက်လေးတစ်ဖက်ထဲတစ်ခုထဲလက်တစ်ခုထဲနဲ့ကနေပြီးတော့ပဲပြုတ်ရည်လေးတွေသူပဲပြုတ်ရည်လေးတွေတနေ့မှအဲ့လက်တစ်ခုစာလေးတလက်စွန်းစာလို့ခေါ်တာပေါ့အဲ့တလက်စွန်းစာထဲမှာပဲပဲပြုတ်ရည်လေးတွေတနေ့လုံးမှာအဲ့ဒါလေးတောက်ပြီးတော့သူနေတာပဲနေတဲ့အခါတော့အစာအာဟာရကသူကမပြည့်စုံတဲ့အခါတော့ ပိန်ကတ်သွားပြီပေါ့ခေါင်းမြကြည့်လိုက်လို့ချင်းဘူးသီးနူးနူးနေလန်းထားတယ်လို့ပဲရှုံတွနေတာပဲခေါင်းမှာအရည်တွေကတခါဝမ်ပိုက်စမ်းလိုက်လို့ရှိရင်နောက်ကြောရိုးကိုစမ်းမိတယ်နောက်ကြောရိုးစမ်းမိလို့ရှိရင်လည်းဝမ်ပိုက်အရည်ကိုစမ်းမိတယ်အဲ့လောက်အထိမြက်တွင်းတွေကလည်းမြက်တွင်းတွေကလည်းပဲချန့်ရတခါရည်တွင်းတွေကရည်ကိုကြည့်ရတယ်လို့ပဲမြက်တွင်းကြီးကဟောက်နေမျိုးလုံးတွေကြည့်လိုက်ပြီဆိုလို့ရှိရင်အဲ့ဒီလိုအစာတွေမစားရအစာတွေပြတ်တဲ့အခါတိတ်တဲ့ခဏမူးလဲတာဒီရောက်မှမူးလဲသွားတာပဲ မူလဲသွားပြီအဲ့လောက်ကျင့်တယ်တဲ့အဲ့လောက်ကျင့်မိမယ်လို့လဲ तू က तू လိုချင်တဲ့သေခြင်းကင်းတဲ့တရားမရသေးတော့ဩ तू 6နှစ်ကြီးတောင် तू ကကျင့်6နှစ်ကြီးအဲ့ဒီအကျင့်တွေကျင့်မိမယ်လို့ငါလိုချင်တဲ့သေခြင်းကင်းတဲ့တရားမရသေးဘူးဒီလမ်းလဲခုနက လမ်းမှမဟုတ်သေးဘူးဆိုပြီး6နှစ်ကျင့်ပြီးတဲ့အခါမှာအဲ့ဒီဒုက္ခရစရိယာအကျင့်ကို तू စွန့်လွတ်လိုက်6နှစ်ကျင့်တယ်ဆိုတော့အကြာကြီးပဲအမတန်ပင်မဆင်းရဲတဲ့အကျင့်တွေပဲအဲ့ဒီအကျင့်တွေကို तू ကျင့်ပြီးတော့ ဥရဝေလာတော်သူအတွေးပေါက်လာတယ်ဒါမဟုတ်သေးဘူးဖျားဖြစ်ဖို့အတွက်ဒါနီးမဟုတ်သေးဘူးမမှန်သေးဘူးသူငယ်ငယ်တုန်းကငယ်ငယ်တုန်းကဆိုနှစ်လသားအရွယ်လောက်ကသူကစုံလာပြင်းနေမွေးတယ်နယုံဝါစုလောက်မှာသူ့ရဲ့အဖေသူတော်ရဏကလဲထုံမင်္ဂလာကျင်းပတာဟိုလဲထုံမင်္ဂလာကျင်းပတဲ့အခါတော့သူသားလေးခေါ်သွားတယ်တပြေးပြင်းအရေးအောင်မှာအမိုးတွေရော အခင်းလေးရောအကာလေးရောကြာကြာနာနာကာပြီးတော့ထားပြီးတော့အထိန်တော်တွေနဲ့ထားတာပေါ့လေထားတဲ့အချိန်မှာအဲဒီသူတော်ရဏလဲထုံမင်္ဂလာကျင့်ပနေတဲ့အချိန်သူအထိန်တော်တွေလည်းသွားကြည့်ကြတော့အဲဒီမှာဖရာလောင်းလေးကနှစ်လသားသုံးလသားအရွယ်ဖရာလောင်းလေးကသူကပတ်ဝန်းကျင်ကြည့်လိုက်တော့လူတယောက်မှမရှိတော့တဲ့အခါတော့သူကထထိုင်လိုက်ထထိုင်တိုင်းတော့သူကဝင်လေထွက်လေရှုမှတ်ဝင်လေတက်လေရှုမှတ်လိုက်တဲ့အခါတော့ဘဝပေါင်းများစွာ သူလေးကျင့်လာတာဆိုတော့ခဏလေးနဲ့သူကပထမဇန်ရတော့တယ်ဇန်ရတော့တယ်ပထမဇန်ပထမဆုံးဇန်ရတာပေါ့လေအဲ့ဒီဇန်ရတော့အဲ့ဒီအချိန်ကမှခုနအချိန်တော်တွေကသွားပြီမဲ့လူဟိုမှာစားကြတောက်ကြကြည်ကြရှုကြနဲ့မှန်းလာတဲ့အချိန်ကကြာသွားတယ်ပြန်လာကြတယ်ပြန်လာကြတဲ့အခါတော့အချိန်ကလွန်သွားတော့အရေးကြီးကလွန်သွားတယ်ဖះလောင်းဖះလောင်းလေးထိုင်းနေတဲ့အဲ့ဒီတပြေပင်ရိတ်ကတော့အရေးကလည်းမကျွေးဘူးဖះလောင်းလေးကလည်းတီးငိမ့်ပြီးတော့ညီညီတက်တက်လေးနဲ့ထိုင်းနေတယ်အဲ့ဒါအော် သူတို့စိတ်ထဲမှာအံ့ဩထူးဆန်းပြီးတော့နေတဲ့နေတဲ့အတွက်အဲမှာသုတော်ရဏလည်းပြောပြသုတော်ရဏလည်းသိသဘောကျပြီသူသားကိုကြော့ဒါလေးကငငယ်လေးပဲရှိသေးအဲ့ဒီတုန်းကသူရခဲ့တဲ့ပထမဇန်ကိုအဲ့ဒီတိတ်တထဥရဝေလာတောမှာဒုက္ခရစရိယ6နှစ်ကျင့်ပြီးတဲ့အခါတော့ပြန်တရိရလာတယ်။ဩငါငငယ်တုန်းကကျင့်ခဲ့တယ်။တရားနည်းဟာဒါဟာမှန်ကန်တဲ့တရားနည်းဖြစ်လိမ့်မယ်။အဲ့ဒီတရားနည်းနဲ့ငါကျင့်သုံးမယ်ဆိုပြီးသူ ကျင့်သုံးလိုက်တာပေါ့လေကျင့်သုံးလိုက်တာပထမဇန်လည်းရတယ်ဒုတိယဇန်လည်းရတယ်တတိယဇန်လည်းရတယ်သတုထဇန်လည်းရတယ်ဇန်နေရပြီးတော့အဲ့ဒီဥရဝေလာတောမှာဇန်ချမ်းသာနဲ့သူနေတယ်ကဲနောက်ဆုံးကဆုံလာပြီရောက်ပြီတဲ့ကဆုံလာပြီရောက်တဲ့အခါတော့ပိဋကတ်6နှစ်ကျင့်ပြီးပြီဆိုတော့ဘယ်နှအတုအသက်ဘယ်လောက်ရှိသွားပြီတော့ 35နှစ်ရှိသွားပြီကဆုံလာပြီနေ့အသက်35နှစ်အချိန်သိတ္တတငကုံကအစားအစာတွေသူမစားဘဲနဲ့ကြည့်နေတုန်းကအဲ့ဒီခေါဏသိတ္တထဖရာဧကံဖြစ်လိမ့်မယ်လို့ဟောခဲ့တယ်ကိုယ်နေညာအစားရှိတဲ့ပုံနာ9ယောက်ကယဟန်အရင်ဝေးပြီးတော့သူတို့ကအဲ့ဒီခုနသိတ္တထဒုက္ခရစရိယာအကျင့်ကြီး6နှစ်ကျင့်နေတဲ့အချိန်ခါမှာ သူတို့ဝကြီးဝငယ်တွေတိတ်တထလိုတဲ့ကိစ္စတွေအကုန်ဆောင်ရွက်ပေးကြအဲတိတ်တထကဒီလိုအစာမစားဘဲနဲ့ကျင့်တဲ့အကျင့်ဟာလမ်းမပဲဖျားဖြစ်ဖို့အကျင့်မဟုတ်ဘူးကျင့်မှမဟုတ်ဘူးအကျင့်မကြီးဖြစ်နေတယ်လို့အဲ့ဒီလိုသဘောပေါက်ပြီးတော့သူကအစာမစားပဲနေရအစာတွေပြန်စားတယ်သွန်းနေပြန်ခံတယ်အဲ့ဒီလိုအစာတွေပြန်စားတဲ့အခါတော့ ပင်စွဲကြီးငါးဦးကဩဒီသိတ္တထအစာမစားဘဲနဲ့ကျင့်တာတော့မှသူဖျားမဖြစ်ဘူးအခုအစာလေးစားပြီးတော့ပြန်ကျင့်နေပြီသိတ္တထဘုံနေကြည်အောင်ပြန်လုပ်နေပြီသိတ္တထတရားအားထုတ်တဲ့ပြင်းပြင်းထန်ထန်အလုပ်တွေကနေသူထွက်မြောက်ထွက်သွားပြီတဲ့အဲ့ဒီတရားလုပ်တဲ့အလုပ်မလုပ်တော့ဘူးဆိုပြီးတော့သူတို့ကအထင်လွဲပြီးတော့သိတ္တထကိုပြစ်ထားခဲ့ကြပြစ်ထားပြီးတော့ဗာရာဏသီဣတိပတနာမိဂရာဟုံတော့ကိုသွားကြတယ်တဲ့ပင်စွဲကြီး၅ဦးက ပိဋကတဥရဲပဲကြံရစ်တော့အဲ့မှာ तू ကသွန်နေပြန်ခံ15ရက်လောက်ဆိုတော့ तू ကစားလိုက်တဲ့ဆိုရင်သူ့ခန္ဓာကိုယ်မှာအင်အားတွေပြန်ပြည့်လာကိုယ်လုံးပိန်ချောက်သွားတဲ့အချိန်တုန်းကတော့လက္ခဏာတော်ကြီးလက္ခဏာတော်ငယ်တွေအကုန်လုံး तू ကဖုံးလွှမ်းသွားတယ်ခန္ဓာကိုယ်ကလည်းပိန်ကပ်ပြီးတော့သွားတာရွှေအစင်းကလည်းပဲဖရာရဲ့အသားအကြီးဟာရွှေအစင်းလို့အစင်းရှိတာတော့ညိုမဲသွားတယ်တဲ့အဲ့ဒီလိုဒုက္ခရစိတ်ကကျင့်ပြီးတဲ့အချိန် အဲအစာရီပြန်စားတဲ့အခါတော့လက္ခဏာတော်ကြီးလက္ခဏာတော်ငယ်တွေဒါတွေအကုန်လုံးပြန်ပေါ်လာတဲ့ငကိုအတိုင်းပဲပြန်ဖြစ်လာအစင်းကလည်းပဲရွှေအစင်းဖြစ်သွားပြီတဲ့သိတတ်တာအဲ့ဒီမှာနောက်ဆုံးဇန်နေပါရီရပြီးတော့တေနာနီကုန်းကိုသူသွားတာပေါ့လေတေနာနီကုန်းရောက်တဲ့အခါတော့ဖျားဖြစ်မဲ့အခုကဆုံလာပြီဗုဒ္ဓနေတဲ့ဒီဖျားဖြစ်မဲ့နေ့မှာ အဲ့ဒီမှာသေနာနီကုန်းမှာတထေသမီးတယောက်ရှိတယ်တဲ့ဘယ်သူလို့ကြားဖို့ကြတော့နုဇွမ်းလူတဲ့တထေသမီးလေသူဇာတာတဲ့သေနာနီကုန်းကတထေရဲ့သမီးအရွယ်ရောက်လာတဲ့အခါတော့အဲ့ဒီတထေသမီးကဥရဝေလာတိုးထဲမှာရှိတဲ့ညောင်မင်းကြီးတမင်ဒီကိုသွားပြီးတော့သူကဆုတောင်းတယ်ရှင်နမင်းကြီးယုတ်ကစိုးနမင်းကြီး ကျမအမျိုးသူအမျိုးဆက်တူတဲ့အမျိုးသားနဲ့အိမ်အောင်ကြပါရစေအိမ်အောင်ကြလို့ရှိရင်လည်းပဲပထမဆုံးသားဦးလေးမွေးဖွားပါရစေလို့အဲ့ဒီလိုနတ်မင်းကြီးကြီးသွားဆုတောင်းတယ်အဲ့ဒီလိုဆုတောင်းလို့ဆုတောင်းပြည့်မယ်ဆိုလို့ရှိရင်နှစ်စဉ်နှစ်စဉ်တသိန်းတသိန်းအကုန်ကြခံပြီးတော့အရှင်နတ်မင်းကြီးကိုပူဇော်ပတ်တာပါမယ်လို့ဒီလိုလဲဂရိခံခဲ့တယ်အဲ့ဒီဂရိ သူကလည်းပဲခုနသူသူဆူတောင်းတဲ့အတိုင်းပြည်တာဗောလေသူနဲ့မျိုးဆက်တူတဲ့မျိုးသားလည်းရတယ်တာဦးလေးလည်းဖွာတယ်ရတာဆိုတဲ့တာဦးလေးဖွာတာဗောလေအဲ့ဒီတာဦးလေးလည်းဖွာလို့သူဆူတောင်းပြည့်လို့မို့သူကအဲ့ဒီအရှင်နတ်မင်းကြီးကိုပူဇော်ခြင်းလို့ဆိုပြီးတော့အဲ့ဒီနတ်မင်းကြီးညောင်မင်းဆောင်နတ်မင်းကြီးနေတဲ့အဲ့ဒီညောင်မင်းကိုပေါ့လေသွားပြီးတော့ကျွမ်မတယောက်ကိုအရှင်းခိုင်းတယ်အဲ့ဒီညောင်မင်းကြီးရဲ့အောက်ခြေမှာ ပုံနာဆိုတဲ့ကျွန်မကိုရှင်းခိုင်းတယ်ရှင်းခိုင်းတဲ့အခါတော့ရှင်းရှင်းပြီးတဲ့အခါတော့အဲဒီလိုသွားရှင်းတဲ့အခါမှာသူကဘုရားလောင်းကသူကစောစောပဲဒီနေ့တော့ငါဘုရားဖြစ်မဲ့နေပဲလို့သူကဟိုအိမ်မက်တီကလည်းမက်ထားတာကိုအိမ်မက်ကြီး၅မျိုးကလည်းမက်ထားတာဆိုတော့ဒီဘုရားဖြစ်မဲ့နေပဲလို့ဘုရားကအဲဒီလိုဘုရားလောင်းတိတ်တာကဆုံးဖြတ်ပြီးတော့သူဆုံးခံသွားမဲ့အချိန်လေးစောင့်ရင်းနဲ့အဲဒီခုနကညောင်ပင်အောက်မှာညောင်ပင်အောက်မှာဒါလေးထိုင်နေတာ ထိုင်နေတဲ့အခါမှာခုနလာပြီးရှင်းတဲ့လာရှင်းဖို့ရလာတဲ့ပုံနာတွေ့သွားတာကိုကျွန်မတွေ့တဲ့အခါတော့ဩငါတို့ရဲ့ညောင်းမင်းအရှင်ဆောင်နဲ့ကြီးကဒီကနေ့သူကိုယ်တိုင်လာဆင်းပြီးတော့ငါတို့လူမဲ့ဟာကိုလက်ခံမလို့နဲ့တူတယ်ဆိုပြီးဝမ်းမြောက်ဝမ်းသာအံ့ဩပြီးတော့သူကပြန်ပြေးတာကိုပြေးပြီးတော့သူ့ဇာတာသွားပြောသူ့ဇာတာတာလည်းမတန်ဝမ်းမြောက်ဝမ်းသာဖြစ်အဲတသိန်းတန်ရွှေခွက်နဲ့ အင်မတန်မှသူကအစီစဉ်စီစဉ်ထားတာတွေကလည်းအစင်းစင်းအစင်းစင်းပါပဲအင်မတန်မွန်မြောက်အောင်စီစဉ်ထားတဲ့အဲဒီနှုတ်စွမ်းပေါ့လေနှုတ်စွမ်းကိုနှုတ်စွမ်းကိုတသိန်းနဲ့ရှုကြတဲ့မှာထက်နောက်ရှုခဲ့တစ်ခုနဲ့ဖုံးအဝတ်ဖြူလေးပတ်ခေါင်းပေါ်မှာရွက်ပြီးတော့ခေါနာဖျားလောင်းရှိရာကိုလာတယ်သူကဖျားလောင်းလို့မထင်ပါဘူးနတ်မင်းပဲအဲ့ဒီခေါနာယုတ်ကစိုးနတ်မင်းပဲညောင်မင်းသောနတ်မင်းလို့ပဲထင်တယ်လှမ်းမြင်လိုက်တဲ့အခါတော့ ဩညောင်မစောက်နဲ့ကြီးအောက်ဆင်းနေပြီပဲမြင်တဲ့နေရာလေးကစပြီးသူကခန္ဓာကိုယ်နဲ့လည်းညှို့ကိုင်းပြီးတော့သွားတယ်သွားပြီးတော့အဲ့ဒီအနန္တရောက်တဲ့အခါရောက်တော့သူ့ရွှေကွက်ကိုအဲ့ဒီခုနကသူနတ်လို့ထင်တဲ့သိတ္တထရဲ့လက်ထဲထက်လိုက်အဲ့ဒီမှာသူကထီချင်းကြီး၅ပါးနဲ့ရှ िख ိုးပြီးတော့သူကရှောက်သွားတယ်တပည့်တော်ရဲ့လူ အလိုဆန္ဒပြီးမြောက်အောင်မြင်တယ်လို့တဲ့အရှင်နမင်းရဲ့သူနမင်းမထင်တာပေါ့အရှင်နမင်းရဲ့အလိုဆန္ဒတွေလည်းပြီးမြောက်အောင်မြင်ပါစေလို့ဒီလိုပြောပြီးသူကပြန်သွားပြန်သွားတဲ့အခါတော့သိတ္တထကအဲ့ဒီခုနရွှေကွက်ထဲမှာပါတဲ့နှုတ်စွမ်းနေနှုတ်ကနာထမင်းနေပေါ့လေလက်နဲ့ကော်လို့ရလောက်ပြစ်နေတဲ့နှုတ်ထမင်းနေကနာဆိုတာပြစ်တယ် နုကနာဆိုတော့ကနာဆိုတာပြစ်တဲ့ထမင်းတဲ့နုအမတန်ကောင်းတာပဲသူကအစင်းစင်းသူကစီစဉ်ထားတာအမတန်မှဟိုစာထဲမှာဆိုတာတွေကအမတန်မှသူကကောင်းတာပဲအဲ့ဒါတော့အကျပြောလို့မရတော့အမတန်ကောင်းတဲ့အဲ့ဒီနုထမင်းကိုအဲ့ဒီရွှေကွက်ထဲမှာထက်ထက်ပြီးတဲ့အခါတော့တိတ္ထထအဲ့ဒါလူခံပြီးတော့နေရင်စရာမြစ်ကလည်းအနီးနားမှာရှိနေရင်စရာမြစ်ကိုသူသွားတယ်ရေချိုးဖို့သွားတယ်သွားတဲ့အခါတော့ဘုရားရှင်နဲ့ဘုရားရှင်နဲ့ရေ ချိုးမြဲဖြစ်တဲ့ဖျားဖြစ်မဲ့နေ့မှာချိုးမြဲဖြစ်တဲ့စိတ်ကံရှိတယ်တဲ့နေရင်စရာမြက်တုတ်ပတိထိတဆိုတဲ့စိတ်ကံရှိတယ်အဲ့ဒီစိတ်ကံကံကံပါပေါ်မှာသိတတ်တာကအဲ့ရွှေကွက်နုကနာပါတဲ့ရွှေကွက်ကိုအသာထားခဲ့ပြီးတော့သူရေစင်းချိုးရေစင်းချိုးပြီးရေချိုးပြီးတော့ပြန်တက်လာတဲ့အခါမှာအဲ့ဒီနုကနာတွေကိုစားတယ်တဲ့နုကနာခမင်းစားတယ်အလုတ်ပေါင်းဘယ်နှလုတ်စားတယ်လို့ကြားဘူးလေ40 ကိုးလုံးတလုံးတလုံးမှာဘလောက်ကြီးတယ်လို့ဟောကြားဘူးတော့ထန်သည်အမှက်အစစ်ထန်သည်အမှက်ရဲ့အစစ်လောက်ရှိတယ်တဲ့သူဆွန်တကမင်းတလုံးဆွန်တလုံးဆွန်တလုံးက49လုံးစားတယ်တဲ့49လုံးစားလို့ကုန်သွားတာပေါ့လေ49လုံးလည်းစားပြီးရောရွှေခွက်ပဲကြံတော့တယ်အဲ့ဒီရွှေခွက်ကိုနေရင်စရာမြေထဲလွတ်လိုက်ဒီကနေ့အကျွန်ုပ်ဖျားဖြစ်မှာမှန်ရင်တဲ့ဒီရွှေခွက်ဟာ အင်မတန်အသီးတန်တဲ့ဟောဒီရေကိုဆန်တက်ပြီးတော့တဲ့သွားပါစေတည်းအကယ်၍ဘုရားမြတ်ဘူးဘုရားမဖြစ်ဘူးဆိုလို့ရှိရင်တော့ဒီရွှေခွက်ဟာရေစုံကိုစီးမျောပြီးတော့ပါသွားပါစေတည်းအဲဒီလိုဒိဋ္ဌံလိုက်အဲလိုဒိဋ္ဌံပြီးတော့လွတ်လိုက်တာရွှေခွက်ကြီးကရေညာကိုဆန်တက်သွားတယ်မြစ်လေကိုရောက်တယ်မြစ်လေရောက်တဲ့အခါတော့ဝဲတကူထဲမှာပါပြီးတော့တခါလဲမြုပ်သွား ရုပ်သွားတဲ့အခါတော့ဘယ်ငကားရဲ့နတ်ပြည်ငကားပြည်ကိုရောက်သွားတယ်ကြားဘူးတော့ကာလငကားရဲ့ငကားပြည်ကိုရောက်သွားတယ်တဲ့အဲ့ဒီငကားပြည်မှာလည်းပဲရွှေခွက်ကဘယ်နှခွက်ရှိနေတော့သုံးခွက်ရှိနေတယ်တဲ့ဖရာသုံးစုရှိကပွင့်သွားတယ်ဖရာသုံးစုရဲ့ရွှေခွက်သုံးခုရှိနေတယ်ဆိုတော့ဖရာသုံးစုကဘယ်ဖရာတွေဖြစ်မလဲကကုတံကောနာကမနာ ကတ္တပကကုတန္ဒကောနာကမနာကတ္တပဆိုတဲ့ဘုရားသုံးစုရဲ့ရွှေခွက်သုံးခွက်ရဲ့အောက်ကနေပြီးတော့တဲ့တိတ်တတခုနကနာနုစွမ်းစားပြီးလို့မျောလိုက်တဲ့ယူကကအောက်ဆုံးကနေပြီးတော့သူကတီးပါတယ်အဲ့လိုတီးတဲ့အခါတော့ကရိကရိဆိုတဲ့အတန်မြည်သွားတယ်တဲ့ဇာတဲ့ကလိကလိလို့ပါတယ်အဲ့လိုအတန်မြည်လိုက်တဲ့အခါတော့ကာလနဂါအတန်ကြားလိုက်တယ်ဩရွှေခွက်ကလည်းပဲရွှေခွက်တန်ကြားလို့တော့နိုးတယ် နိုးတဲ့ကောက်တော့อืมဖရာတွေကလည်းပွင့်ပွင့်နေလို့လေမနေ့ကဖရာတဆူပွင့်ဒီနေ့ဖရာတဆူပွင့်တယ်သူကအေးပြက်လို့ဆိုညီးသွားတယ်သူကတကယ်တော့ဖရာတဆူတဆူဆိုတာအမတန်ကြာတာပဲသူကမနေ့ကဖရာတဆူပွင့်ဒီနေ့ဖရာတဆူပွင့်တယ်အဲ့လိုပြောတဲ့အဲ့ဒီမှာရွှေကွဲမျောပြီးတဲ့ခါတော့သူနေ့လေပိုင်းမှာအဲ့ဒီဥရဝေလာတော်ထဲမှာတဲ့ပန်းနီပွင့်နေတဲ့ အင်ញင်းတော်ကြီးရှိတယ်တဲ့အဲ့ဒီအင်ញင်းတော်ကြီးထဲမှာတိတ်တတ်တာတနေ့လုံးဇန်ချမ်းသာခံစားပြီးတော့ပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်ဆိုဇန်တွေပေါ့လေရူပဇန်အရူပအဲ့ဒီဇန်တွေဝင်စားပြီးသူနေတဲ့ညနေပိုင်းရောက်လာပြီညနေပိုင်းပန်းမွင့်ဒီအညာကကြွေကြတဲ့အချိန်နဲ့ဒီလိုလဲဆိုတဲ့ညနေပိုင်းအချိန်ရောက်လာတဲ့အခါရောက်တော့ဗုဒ္ဓဂရာလို့ခေါ်နေကြတဲ့ဘောရီပင်ဘုရားပြည့်မဲ့ ခုနဘောဓိပင်ပေါ့လေအဲ့ဒီဘောဓိပင်ရှိရာအရက်ကိုကြွားပါတယ်တဲ့အဲ့ဒီကြွားတဲ့အခါတော့လမ်းမှာဘယ်သူနဲ့တွေ့တော့မြေရိပ်သမားနဲ့တွေ့တယ်မြေရိပ်သမားနာမည်ကဘယ်သူလဲတော့တုတိယတဲ့တုတိယလို့လည်းရှိတယ်တုတိယလို့လည်းရှိအဲ့ဒီမြေရိပ်သမားနဲ့တွေ့တယ်မြေရိပ်သမားမြေဘလောက်လှူလိုက်တော့မြေရှစ်ဆုပ်လှူလိုက်တဲ့အဲ့ဒီမြေရှစ်ဆုပ်ကိုယူပြီးတော့သိတ္တတ္တ သွားတယ်သူဖျားဖြစ်မဲ့ညောင်မင်းကြီးစီသွားတယ်သွားလိုက်တဲ့အခါတော့အစဥဆုံးသူဘယ်အရက်ကနေစပြီးတော့ညောင်မင်းရဲ့ဘယ်အရက်မှသူစပြီးတော့ရက်လိုက်တော့တောင်ဘက်အရက်ကိုသူရက်လိုက်သူဘယ်နေရာထိုင်ရမလဲဖျားဘယ်နေရာဖြစ်မလဲဆိုတော့သူစုံစမ်းနေလို့ဘောဓိပင်ရဲ့တောင်ဘက်အရက်ကိုသူရက်လိုက်တယ်တဲ့ရက်လိုက်တဲ့အခါမှာကျမ်းစာနှစ်ခုကအဆိုးနှမျိုးဆိုထားတယ်ကျမ်းစာတစ်ခုကတော့ ဘရုံမှာကြာရွက်ပေါ်မှာရေပြောက်ကလေးဟာလူလိမ့်နေတယ်လို့ပဲတဲ့အဲ့ဒီဘောဓိပင်ရဲ့တောင်ဘက်အရက်ကိုတိတ်တထရက်လိုက်တဲ့အခါရောက်တော့အဲ့ဒီအရာကြီးဟာလူလိမ့်နေတာပဲတဲ့နောက်စာတစ်ခုကတော့ဆိုရတာတော့ तू အဲ့ဒီစာကတော့ပိုးပြီးတော့ तू ကဟိုစာကပိုးပြီးတော့အဲ့ဒီကုတီဥပမာလေးတွေပုံများတာဗောလေဆိုထားပုံကဘယ်လိုတော့ဆိုတော့တောင်ဘက်ကရက်လိုက်တာတခါတည်း တောင်ဘက်ကစัจ java လာကြီးကတဲ့တောင်ဘက်စัจ java လာကြီးကအောက်အဝီစီရောက်သွားသလိုပဲတဲ့မြောက်ဘက်စัจ java လာကတော့အထက်ဘဝက်ဆိုတာကတော့ဗြဟ္မဘုံမှာအထက်ဆုံးဘုံရှိတယ်မြေဝတိညာနာတိညာရဏဘုံအဲ့ဒါဘဝက်လို့ခေါ်တယ်အဲ့ဒီဘဝက်ကိုရောက်သွားသလိုပဲတဲ့အမြင့်ဆုံးဘုံဘဝကိုရောက်သွားသလိုပဲတဲ့အဲ့လိုအနိမ့်မြင်ကြီးဖြစ်သွားတာပေါ့အဲ့ဒီဒီနေရာဒီနေရာအဲ့လိုအနေထားကိုတွေ့ရတော့သိတတ်တာစဉ်းစားအင်းဒီနေရာလည်းပဲတုံလှုပ်တယ် ဒါငါရဲ့ဂုဏ်ကိုဆောင်နိုင်စွမ်းတဲ့အနေအထားမရှိတဲ့အရက်ပဲငါဖျားဖြစ်မဲ့အရက်မဟုတ်ဘူးဆိုပြီးတော့အနောက်ဖက်ပြောင်းအနောက်ဖက်ပြောင်းတော့လည်းပဲဒီဘက်အနောက်ဖက်ပြောင်းတော့လည်းပြောင်းတော့လည်းပဲခုနကြာရွက်ပုံမှာရှိတဲ့ရေလေးတွေကလှုပ်နေတယ်လို့ပဲတဲ့ရေပြောင်လေးတွေကလှုပ်နေတယ်လို့ပဲတဲ့တနည်းတနည်းတနည်းအားမှာဆိုတာကတော့ခုနအနောက်ဘက်ဆက်ကြဝလာအဝီစီထိရောက်သွားတယ်လို့နှိမ့်ကြသွားတာပေါ့လေအရှိဘက်ဆက်ကြဝလာကတော့တခါတည်းအထက်ဆုံးဘုံဘဝဘုံဘုံ ဘဝရောက်သွားတယ်လို့ပဲမြင့်တက်သွားတယ်အဲ့လိုဆိုတဲ့အဲ့ညီကလည်းပဲဒါငါဖျားဖျားမယ့်နေရာမဟုတ်သေးဘူးငါရဲ့ဂုဏ်ကိုဆောင်သွားနိုင်တဲ့နေရာမဟုတ်ဘူးဆိုပြီးတော့မြောက်ဖက်အရာပြောင်းတယ်မြောက်ဖက်အရာရောက်တော့လည်းဒီတိုင်းပဲအဲမြောက်ဖက်အရာကြီးကနှိမ့်ကြသွားတာဝီစီအောက်ရောက်သွားတယ်ဝီစီရောက်သွားတယ်လို့ပဲတဲ့ဟိုးတောင်ဘက်အရာကတော့ထောင်တက်သွားတာဗောလေထောင်သွားတာဗောအဲ့ဒါတော့ तू ကအထက်ဘက်ကရောက်သွားတယ်လို့ပဲတဲ့အဲ့လိုလဲဆိုတယ်တကာအရှိအရာရောက်သွားရောအရှိအရာရောက်သွားမှ ဘာမှမလုပ်တော့ဩဒီနေရာမှာဘုရားဖြစ်ရမယ်နေရာပဲအရှိအယဘောဓိပင်ရဲ့အရှိအယဘုရားဖြစ်ရမယ်နေရာပဲလို့အဲ့လို तू ကနားလေသဘောပေါက်ပြီးတော့ကိလေသာအလုံးခြေပြတ်မဲ့နေရာပဲလို့နားလေသဘောပေါက်တော့မျက်ရှစ်စုပ်ကိုဖျားကန်းပြီးတော့ဖြန့်ကျဲလိုက်ဖြန့်ကျဲပြီးတော့အဲ့ဒီညက်ဒီပုံမှာပဲထိုင်တာပါပဲယတနာခုနှစ်ပါးတွေနဲ့ပြီးတဲ့ပလင်ကြီးရွှေပလင်ကြီးငွေပလင်ကြီးယတနာပလင်ကြီးအဲ့ဒီပေါ်ထိုင်တာမဟုတ်ပါဘူးမြက်ဒီပေါ်ထိုင်တာပါပဲ မျက်တိပေါ်ထိုင်ပြီးတော့သူကဆုံးဖြတ်ချက်ချလိုက်အရှိပဲမျက်နှာမူပြီးတော့ငါဟာဘုရားမဖြစ်သေးသမျှဒီပလင်ကိုမဖြစ်ဘူးအယိုးကြီးကြံရင်ကြံမသေးအရေးကြီးကြံရင်ကြံမသေးအကျော်ကြီးကြံရင်ကြံမသေးအသားအသွေးတွေကိုယ်လုံး၆ခန်းရင်၆ခန်းသွားပါစေငါဘုရားမဖြစ်သေးသမျှဒီပလင်မဖြစ်ဘူးလို့အဲ့ဒီလိုခိုင်မာတဲ့ဆုံးဖြတ်ချက်လိုက်ချပြီးတော့မာနဆိုတဲ့ပုဂ္ဂိုလ်ရောက်လာပြီမာနကသူကဒီလိုလူလောကတွေကနေပြီးတော့ ဒီလိုတရားနယ်ပယ်ပဲရောက်သွားမှာကိုမာနကအမတန်မလိုလားတာသူကနှောက်ရက်ပြုတ်သူလက်အောက်နယ်ပယ်ကလွတ်သွားမှာသူစိုးရိမ်နေဒါကြောင့်သူကတရားနယ်ပယ်ပဲရောက်သွားမှာတိဋ္ဌတကိုသူကသူ့နယ်ပယ်ဘက်ကလွတ်သွားမှာစိုးလို့တိဋ္ဌတကိုလာပြီးနှောက်ရက်ပေးတယ်နှောက်ရက်ပေးတယ်အမျိုးမျိုးနည်းတွေနဲ့နှောက်ရက်ပေးတယ်အဲဒီမာနကသူရဲ့ပြိတ္တတွေအများကြီးလို့ဆိုပါတယ်ဆိုတာတွေကတော့ပြိတ္တကဘလောက်များတုံးဆိုလို့ရှိရင် ရှေ့မှာတဲ့ဆန္ဒယူဇနာတဲ့ညာဘက်တဲ့ဆန္ဒယူဇနာတဲ့အဲလက်ဝဲဘက်ကလည်းဆန္ဒယူဆန္ဒယူဇနာတဲ့အပေါ်မှာဆိုရင်ကိုယ်ယူဇနာတဲ့နောက်မှာဆိုလို့ရင်စက်ကြဝလာဒီတိုင်းအထိတဲ့သူပရိသတ်တွေအကုန်အပြည့်ပဲတဲ့အဲ့ဒီပရိသတ်တွေလည်းဒီကရဲလက်နဲ့ပေါင်မျိုးစုံကြောက်ဖဲအတန်မျိုးစုံအစင်းအမျိုးစုံကြောက်စရာအစင်းမျိုးစုံတွေဖန်တီးပြီးတော့လက်နဲ့ပေါင်မျိုးမျိုးစုံနဲ့ဘုရားကိုပြစ်ခတ်ကြ။အော်ကြတယ်ဟစ်ကြတယ်။ အဲဒီမှာဘုရားရဲ့ခုနပလင်လာလူတာပေါ့လေလာလူတဲ့ကတော့ဘုရားကပါရမီတော်ကြီးရဲ့အစွမ်းတတ္တိနဲ့အဲဒီမာနကိုလည်းနေမူငင်အောင်မြင်သွားတယ်အောင်မြင်သွားပြီးတဲ့အခါတော့ပထမယံလို့ခေါ်တဲ့ည6နာရီကနေပြီးတော့10နာရီအတော်အတွင်းအဲ့ဒီအချိန်ကမှပုပ္ပေနိဝါဒနုဒတိဉာဏ်ကိုသိတတ်ထရပါတယ်တဲ့ဇန်နေရင်ရအောင်လည်းမဟုတ်ဘူးအဘိညာဉ်ရလာပြီအဘိညာဉ်ဆိုတာထုခဲ့တဲ့အသိဉာဏ်ကိုအဘိညာဉ်လို့ခေါ်တဲ့ ပုပ္ပေနိဝါဒနုတ္တိဆိုတာပုပ္ပေဆိုတာရှေးရှေးဘဝတွေကနိဝါဒနေခဲ့တဲ့အခြေအနေတွေကိုအနုတ္တိပြန်ပြီးတော့အောင်းမိနိုင်တယ်တဲ့အဲ့ဒီအဘိညာဉ်ထူးခြားတဲ့အသိဉာဏ်ကိုသိတတ်ထရအဲ့ဒါပထမဉာဏ်မှာရတယ်တဲ့ညနေ6နာရီနဲ့10နာရီအတော်အတွင်းမှာဘာတွေပြန်မြင်ရတော့ဘလို့အသိဉာဏ်ရတော့ဆိုလို့ရှင်ရှေးဘဝကသူအကုန်မြင်တယ်ဘဝတဲ့ဘုတ္တန္တရာဘဝလည်းမြင်တယ် အဲနောက်ဆုံးဘဝဖြစ်တဲ့သေတကေတုနတ်သားဘဝလည်းမြင်တယ်အဲဒီမှာဘဝတွေမရင်မတွက်နိုင်အောင်ဘုရားခုနသေတ္တထသူမြင်ရမြင်နိုင်တဲ့ဉာဏ်ကိုရအဲဒီမှာသာသနာ့ဘယသိတွေဆိုလို့ရှိရင်တော့အလွန်ဆုံးကဘာ40ပဲသူတို့ရမြင်နိုင်ရအဲမြတ်စွာဘုရားရဲ့တပိတာဝကသာသနာတွင်တာဝကတွေဆိုလို့ရှိရင်တော့သူကကဘာပေါင်းမဟာတာဝကဆိုလို့ရှိရင်တော့သူက ကဘာပေါင်းသူကတသိန်းအောင်းမိနိုင်ရိုးတာဝကတွေကတော့တသိန်းအောက်အောင်းမိနိုင်တာပေါ့လေအကတာဝကတွေကတော့တသိန်းချင်းနဲ့ကဘာတသိန်းအောင်းမိနိုင်ပိစိကဗုဒ္ဓတွေကတော့နှစ်သိန်းချင်းနဲ့ကဘာတသိန်းဘုရားရှင်တွေကတော့အရေးအတွက်အကန့်အသတ်မရှိသူကအကုန်မိမိတို့ရှေးရှေးရှေးရှေးရှေးရှေးဘဝတွေမရင်မတွက်နိုင်သောဘဝတွေကိုသူကအောင်းမိနိုင်တယ်မြင်နိုင်တယ်သိနိုင်တယ်နှလုံးသွင်းနိုင်အဲ့ဒီဉာဏ်ကိုရတယ်တဲ့ အဲ့ဒီဉာဏ်ရပြီးတော့သူတရားဆက်မှတ်တာပေါ့တရားဆက်မှတ်တဲ့အခါတော့ဘာရတော့ဆိုတော့သူဥပ္ပေနိဝတဉာဏ်ပြီးတဲ့အခါတော့ဒိဗ္ဗစက္ခုဉာဏ်ရတယ်ဒိဗ္ဗစက္ခုဉာဏ်ဆိုတာကတော့10နာရီကနေ2နာရီအတောအတွင်းမှာသူအဲ့ဒီဉာဏ်ရညရောက်သွားပြီည10နာရီကနေပြီးတော့ဒီနေ့ည10နာရီကနေပြီးတော့အဲ2နာရီအတောအတွင်းမှာဒိဗ္ဗစက္ခုဉာဏ်ရတယ်ဒိဗ္ဗစက္ခုဉာဏ်ဆိုတာ နတ်မျက်စိလိုပဲအဝေးကအဆင်းတွေကိုလည်းမြင်နိုင်တယ်ဘလောက်စိတအကာအကွယ်တွေရှိရှိမြင်နိုင်တယ်ဘလောက်ဝေးတဲ့အဆင်းတွေဖြစ်ဖြစ်မြင်နိုင်တယ်နတ်ပြည်လည်းမြင်တယ်ဗြဟ္မပြည်လည်းမြင်တယ်အဲနတ်ပြည်ကနတ်တွေဗြဟ္မပြည်ကဗြဟ္မာတွေငရဲသားတွေအဲ့ဒီလိုခုနလူဘုံနတ်ဘုံဗြဟ္မဘုံအကုန်လုံးအနည်းဝေးအာယုံနဲ့အကုန်လုံးလှမ်းပြီးတော့မြင်နိုင်တယ်အဲ့ဒီလိုဉာဏ်မျိုးရတာပေါ့ဒီစัจ java လာတယ်မကဘူး စัจ java လာဘုံမရင်မတွက်နိုင်တဲ့စัจ java လာတွေအထိဘုရားကမြင်နိုင်တယ်အခုခေတ်သိပ္ပံပညာရှင်တွေကတော့ဒီကောင်းကင်ကြီးတဲ့မှန်ပြောင်းကြီးတွေနဲ့ကြီးတယ်ဂျိုကြီးတွေမြင်ရတယ်နေတွေမြင်တယ်အဲစัจ java လာတွေမြင်တယ်စัจ java လာတွေအများကြီးရှိတယ်ဂရေပေါင်းများစွာရှိတယ်လို့သူတို့မြင်ရတယ်မမြင်နိုင်တဲ့စัจ java လာတွေလည်းအများကြီးရှိတယ်လို့သူတို့အဲသူတို့လက်ခံရတယ်အဲဘုရားကတော့အကုန်လုံးသူတို့မမြင်နိုင်တဲ့စัจ java လာတွေလည်းမြင်တယ်သူတို့မြင်တဲ့နေတွေမကဘူးအဲဒီခုနသူတို့ကတော့နေတွေမြင်တာပဲနေမှတပါခြားဂျိုတွေလည်းဘုရားကမြင်တယ် အဲ့ဒါခြားကြိုတွေညီယုံနေမကဘူးအဲ့ဒီအခြားခြားဆက်ကြဝလာတွေကနေတွေတွေမကဘူးဘုရားမြင်တာကတော့အခြားခြားသူတို့မမြင်တဲ့ဂျိုတွေလည်းမြင်တယ်သူတို့မမြင်တဲ့ဆက်ကြဝလာတွေလည်းမြင်တယ်အဲ့ဒီဆက်ကြဝလာတွေမှာအဲ့ဒီဂျိုတွေမှာသူတို့မမြင်ရတဲ့တက်ရှိတက်မဲ့တွေကိုလည်းဘုရားကမြင်တယ်အကုန်လုံးဘုရားကမြင်နိုင်တယ်အဲ့လိုမြင်တဲ့ဒိဗ္ဗစက္ခုဉာဏ်ကိုတဲ့10နာရီနဲ့2နာရီအတော်တွင်းမှရတယ်အဲ2နာရီနောက်ပိုင်းမှရောက်တော့မြင်ဥဉဏ်ပိုင်းမှရောက်တော့ သိတတ်တာဖရာမဖြစ်သေးဘူးသောတာပန်လည်းမဟုတ်သေးဘူးတက္ကရာကလည်းမဟုတ်သေးဘူးအနာကလည်းမဟုတ်သေးဘူးယဟနာလည်းမဟုတ်သေးဘူးပုထုဇဉ်ပဲရှိသေးတယ်အဘိညာဉ်ရတယ်ပုပ္ပနိဝါဒနုတ္တိအဘိညာဉ်ရတယ်ပုထုဇဉ်ပဲဒီပါဆက်ဘူးအဘိညာဉ်ရတယ်သိတတ်တာဖရာမဖြစ်သေးဘူးပုထုဇဉ်ပဲရှိသေးတယ်လောကီအဘိညာဉ်မရသေးဘူးအဲ့ဒီနှစ်နာရီနောက်ပိုင်းရောက်တော့သူပဋိစ္စသမုပ္ပါဆင်ခြင်နေသိရတယ်ဥရတယ်ဆိုတာကဇာတိရှိလို့ဇာတိရှိတယ်ဆိုတာကာမဘဝရှိလို့ကာမဘဝရှိတယ်ဆိုတာ အဲသူကအစင်းစင်းအစင်းစင်းပေါ့လေပဋိစ္စသမုပ္ပါပဲအဲဒီခုနဆင်းခြင်းနဲ့အဲဒီဆင်းခြင်းပြီးတဲ့အခါရောက်တော့ဖယားကိုတချို့ကပြောကြတယ်ဖယားကအာနာပါနရှုမှတ်ပြီးတော့အာနာပါနနဲ့ဖယားဖြစ်တယ်ဝင်လေထွက်လေမှတ်ပြီးတော့ဖယားဖြစ်တယ်လို့အဲဒီလိုအပြောများကြတယ်အတိလည်းများကြတယ်အဲဒီလိုလည်းအထင်များကြတယ်ဇာကဆိုထားတာကတော့ အာနာပါနစတုဋ္ဌိဇာနနိဗ္ဗတိတဝါတမေဝပါရကံကတ္တဝါဝိပဿနာဝဋ္ဌိတဝါတဲ့အဲ့ဒီဟာကအတိပ္ပယ်ကတော့ဘယ်လိုပြောတာတော့ဆိုတော့သတုဒ္ဒဇံနဲ့အာနာပါနရှိအာနာပါနရှိမှပြီးတော့သတုဒ္ဒဇံရတယ်အဘိညာဉ်တွေလည်းရပါလိမ့်အဲ့ဒါတွေကိုအာနာပါနအခြေခံထားတဲ့ဇံကိုသူကအခြေခံထားပြီးတော့ဝိပဿနာရှုပါတယ်တဲ့အဲ့လိုဝိပဿနာရှုတဲ့အခါတော့ဘယ်လိုရှုတာတော့ဆိုတော့ ပါဠိတော်ထဲမှာဆိုရတာကပင်စဏံဥပါဒနဲ့ခန္ဓာနံဥဒေဗယနုပတ္တိဝိဟာတိန်နဲ့ပါဠိကအာနာမနာရှုပြီးဘုရားဖြစ်သလားမဖြစ်ဘူးလားဆိုတာအဲဒီစကားကြည့်ရပင်စဏံဥပါဒနဲ့ခန္ဓာနံနဲ့ဥပါဒနဲ့ခန္ဓာ၅ပါးဆိုတာရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်နဲ့ခန္ဓာ၅ပါးစွဲလန်းနိုင်တယ်ငါငါဥစ္စာလို့စွဲလန်းနိုင်တဲ့ခန္ဓာ၅ပါးရဲ့အဖြစ်အပျက်ကိုရှုမှတ်ပြီးတော့တဲ့ သူကဖျားဖြစ်ခဲ့ပါတယ်တဲ့ဝိပဿနာရှုမှတ်ပြီးတော့ဖျားဖြစ်ခဲ့ပါတယ်တဲ့အာနာပါနရှုပြီးတော့အာနာပါနရှုရင်းနဲ့ပဲဖျားဖြစ်သွားတာတော့မဟုတ်ဘူးအာနာပါနရှုရင်းနဲ့ဇန်နေရတယ်အဲ့ဒါတွေကိုအခြေခံပြီးတော့ပေါ်လာသမျှယုံနာနေအကုန်ရှုမှတ်ရယောဂီခုမှတ်တယ်လို့ပေါ့ဘယ်လန်းယောဂီတွေခုမှတ်တယ်ဘုရားတော့ထိုင်နေတာကိုထိုင်နေတဲ့ကမှာထိုင်နေတဲ့အခိုက်မှာပေါ်လာတဲ့ယုံနံတရားတွေသူအကုန်မှတ်တာဗောလေအဲ့လိုမှတ်ရင်မှတ်ရင်လည်းဝိပဿနာဉာဏ်နေတဆင့်တဆင့်တဆင့်တဆင့်တက်သွားလိုက်တာပထမဆုံးသောတာပတ္တိမဉ္ဇဉ်ဘုံဉာဏ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတယ် ဆက်ပြီးတော့ဝိပဿနာရှုမှတ်တယ်ပေါ်လာတဲ့ယုံနာတရားတွေကိုယောဂီတွေကုမှတ်တယ်လို့ပေါ့ထိုင်ပြီးမှတ်နေတဲ့ကမှာမှတ်တယ်လို့ပါပဲအဲ့ဒီယုံနာတရားတွေကိုမှတ်တယ်ဆက်မှတ်တဲ့အခါတော့တက္ကရာဂမိမညံဖုံညာနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတယ်တက္ကဝိပဿနာဆက်ပြီးတော့ရှုတယ်အနာဂါမိမညံဖုံညာရတယ်အနာဂါမိမညံဖုံညာနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတက္ကဝိပဿနာဆက်ရှုတဲ့အခါတော့ရတ္တမညံဖုံညာရရတ္တမညံဖုံညာရပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုတယ်တဲ့ယဟန္တာဖြစ်သွားယဟန္တာဖြစ်တဲ့အချိန်ကခုန ခုနပြောခဲ့တဲ့အရုံတက်ခါနီးဆဲတဲ့အချိန်ဆိုတော့ဒီနေ့ကစုံလာပြီနေနောက်ဆုံးအချိန်လေးပါပဲကစုံလာပြီနေနောက်ဆုံးအချိန်လေးမှာယဟန္တာလည်းဖြစ်တဲ့ကိလေသာအလုံးကုန်ကန်းသွားတဲ့ယဟန္တာလည်းဖြစ်တယ်ဘုရားယဟန္တာဖြစ်တာကကျန်တဲ့ပုဂ္ဂိုလ်တွေယဟန္တာဖြစ်တာနဲ့မတူဘူးကျန်တဲ့ပုဂ္ဂိုလ်တွေယဟန္တာဖြစ်တာကသူကအထုံးဝါဒနာလေးတွေကြံနေသေးတယ်ဘုရားမှာတော့အဲ့ဒီအထုံးဝါဒနာကိုမကြံတော့အထုံးဝါဒနာနဲ့တကွာကိလေသာတွေကင်းသွားတယ် တချို့ယဟနာတော်ဖြစ်ပါရဲ့ခုနကပုဗ္ဗေနိဝါဒနုတ္တိအဘိညာဉ်ဒေဝစက္ခုအဘိညာဉ်စတဲ့ဒီလိုအဘိညာဉ်တွေတော့သူကမရဘူးအဘိညာဉ်က6ပါးရှိတယ်ခုနအာတဝခယအဘိညာဉ်လို့ခေါ်တယ်ကိလေသာအာတဝတွေကုန်ခန်းသွားစေတာတော့အာတဝခယအဘိညာဉ်ခေါ်တယ်အဲ့ဒီအဘိညာဉ်လည်းရတယ်သူတစ်ပါးစိတ်တွေကိုသိတဲ့စေတောပရိယအဘိညာဉ်လည်းရတယ်ဘုရားကနောက်အဝေးကအတန်တွေကိုကြားနိုင်တယ်အမတန်သိမှုတဲ့အတန်တွေကိုလည်းကြားနိုင်တယ်ဒေဝသောတာအဘိညာဉ်လည်းရတယ် ဟိုခန္ဓာကိုယ်တကူကနေခန္ဓာကိုယ်ထောင်းပေါင်းတောင်းပေါင်းသိမ်းပေါင်းများစွာဖန်ဆင်းနိုင်တယ်မြေရှုမိုးပြန်စားတယ်ဒီလိုတကူတွေလည်းဖန်ဆင်းနိုင်တယ်အဲ့ဒီဝိဒအဘိညာဉ်လည်းရတယ်အဲ့ဒီလိုတကူအဘိညာဉ်လေးနဲ့တကွာတော့ပဋိသင်္ပိတာအစရှိတဲ့ဖရာဂုံတော်မှန်တယ်မြအာလုံးလည်းဖရာကပြည့်စုံတယ်ကိလေသာအာတော်ကင်းပြီးတော့ယ ahanan ဖြစ်ုံနဲ့မဟုတ်ဘူးသူကဖရာဂုံအာလုံးနဲ့လည်းပဲပြည့်စုံတယ်တဲ့အဲ့ဒါရတမဉာဏ်နဲ့မြတ်နိဗ္ဗာန်ကိုမျက်မှောက်ပြုလိုက်တယ်ဆိုရင်ပဲ တရားအားလုံးကိုသိတဲ့တပ္ပညုတဉာဏ်ကြီးလည်းရသွားပါတယ်တဲ့တပ္ပညုတဉာဏ်ကြီးရသွားတာကိုဘုရားဖြစ်တယ်လို့ခေါ်ရဘုရားဖြစ်တယ်ဆိုတာသိစရာမှန်သမျှတရားတွေအကုန်သိသွားတယ်ဘုရားရှင်ကြီးပြည့်စုံတယ်ပြည့်စုံတတ်တဲ့ဂုဏ်တွေနဲ့ပြည့်စုံသွားတယ်အဲ့ဒါကိုဘုရားဖြစ်တယ်လို့ခေါ်တယ်ဘုရားလည်းဖြစ်ပြီးရောအာယုံကလည်းတက်သွားရော ကဆုံလာပြီးရောတရားနေလည်းရောက်ရောတဲ့ကဲတရားကတော့ဘုရားဖြစ်ပုံနဲ့ပတ်သက်ပြီးတော့ အဲကြီးညိုပွဲရဘုရားရဲ့အကြောင်းအရာတွေပြောပြပြီးပြီအချိန်ကလည်းစေ့ပြီအချိန်ကလည်းစေ့ပြီဆိုတော့ဒီနိုင်လေးကတော့စီတာပေါ့လေအဲဒီမှာမဟာကဏဝန်ဆရာတော်ဘုရားကြီးတီကုန်းထားတဲ့တပ်ပညုတဉာဏ်တော်ရဲ့အစွမ်းသုံးပါဆိုတဲ့လင်္ကာလေးတွေလည်းရွတ်ပြပါအောင်မယ်နောက်ပြီးတော့ဗုဒ္ဓဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုဗုဒ္ဓလို့ခေါ်တယ်ဘုရားလို့ခေါ်တယ်ဆိုတဲ့လင်္ကာလည်းအဲဒီမဟာကဏဝန်ဆရာတော်ဘုရားကြီးတီကုန်းထားတာရှိပါတယ် အဲ့ဒီလိုဖရာဆိုတဲ့ပုဂ္ဂိုလ်ပေါ်ပေါက်လာလို့မို့အမတန်လောကလူသားတွေမှာကျေးဇူးတွေများတယ်ဆိုပြီးတော့တီကုန်းထားတဲ့လင်္ကာလေးတွေလည်းရှိပါတယ်မရဗုဒ္ဓမြမာကနောင်ကျောင်းတိုင်းမှာတော့အဲ့ဒီလင်္ကာလေးကိုမနဲ့တိုင်းမနဲ့တိုင်းအမြဲတမ်းရွတ်ဆိုပြီးတော့ကြီးညိုရတယ်ဖရာကိုဂုဏ်တော်တွေအာယုံပြုနှလုံးသွင်းရအဲ့ဒီလင်္ကာလေးတွေရွတ်ဆိုပြီးတော့အချိန်ကလည်းပြည့်ပြီဆိုတော့တရားပွဲပြီးပါမယ် သဗ္ဗညုတဉာဏ်တော်ရဲ့အစွမ်းသုံးပါတဲ့သိယမှန်ကမကြံရအောင်လုံးဝစုံလင်းအကုန်မြင်သဗ္ဗညံတော်အစွမ်းဒီသဗ္ဗညုတဉာဏ်တော်သိစရာမှန်သမျှတရားတွေအကုန်သိပါတယ်သိယမှန်ကမကြံရအောင်လုံးဝစုံလင်းအကုန်မြင်သဗ္ဗညံတော်အစွမ်းဒီဉာဏ်တော်စွမ်းမကတိတိတရားမြတ်အပြား၌ဟောထားစပွဲနိသွဲသွဲကို ခြေလဲစုံလင်းအကုန်မြင်တပ်ပင်ရန်တော်အစွမ်းဒီသူတရားတွေကတော့အကုန်သိတာပဲတဲ့အဲ့ဒီသိသမျှတရားတွေထဲမှာတစ်မျိုးတစ်မျိုးထဲမှာညီမျိုးစုံတဲ့ဒီမျိုးနဲ့လဲဟောရဒီနည်းနဲ့လဲဟောရတယ်ဟိုနည်းနဲ့လဲဟောရတယ်ဒီပင်ဒီပင်နည်းတွေနဲ့လဲဟောရအဲ့ဒီလိုညီမျိုးစုံနဲ့သိပါတယ်တဲ့တိတိတရားများအပြား၌ဟောတာစပွဲဤတွေတွေကိုခြေလဲစုံလင်းအကုန်မြင်တပ်ပင်ရန်တော်အစွမ်းဒီ နောက်တစ်ခုကတော့ကျွတ်ထိုက်ကြပေးများဝေနေဤဣန္ဒြေစရိုက်သူအကြိုက်ကို၌ချွတ်စုံလင်အကုန်မြင်သဗ္ဗညံတော်အစွမ်းတည်းတဲ့သဗ္ဗညုတညံတော်ကြီးဟာတဲ့သိစရာမှန်သမျှတရားတွေအကုန်သိတယ်အဲ့ဒီအစွမ်းတတ္တိနဲ့လည်းပြည့်စုံတယ်သိစရာမှန်သမျှတရားတွေထဲမှာတစ်မျိုးတစ်မျိုးမှလည်းနီးနီးမျိုးစုံနဲ့လည်းပဲသူကဟောပြနိုင်တယ်သိတယ်သိလည်းသိတယ်ဟောလည်းဟောပြနိုင်တယ်တဲ့ အဲ့ဒီအစွမ်းတတ္တိနဲ့လည်းပြည့်စုံကျွတ်ထိုက်ကြပြီမြားဝေနေဣန္ဒြေစရိုက်သူ့အကြိုက်ကိုနှိုက်ရွတ်ဆုံးလင်အကုန်မြင်တပ်ဝိညာဉ်တော်အစွမ်းဒီတဲ့တရားနာယူကြတဲ့ပုဂ္ဂိုလ်ရဲ့ဣန္ဒြေတွေတဲ့ဣန္ဒြေဆိုတာတတ္တဝရိယတတိသမารိပညာဆိုတဲ့ဣန္ဒြေအနုအယင့်ဒီပုဂ္ဂိုလ်ကတော့ဣန္ဒြေတွေကဘလောက်တောင်ရင့်ကျက်နေပြီးနုနုနေသေးတယ်စသဖြင့်အဲ့ဒီလိုလေတရားနာတဲ့ပုဂ္ဂိုလ်တွေရဲ့တဲ့တရားဝါတွေရဲ့ဣန္ဒြေအနုယင့်ကိုလေဘုရားရဲ့တပ်ပညုတဉာဏ်တော်ကြီးကသိပါတယ်တဲ့ဣန္ဒြေစရိုက်သူ့အကြိုက်ကိုဣန္ဒြေစရိုက်စရိုက်ဆိုတာကတော့ ရာဂစရိုက်ဒေါသစရိုက်မောဟစရိုက်သရာစရိုက်ဗုဒ္ဓိစရိုက်ဝိတက်ကစရိုက်ဆိုပြီးစရိုက်6မျိုးရှိတာပေါ့အကောင်း3မျိုးမကောင်း3မျိုးအဲသူကကောင်းတဲ့ຢာကစရိုက်တွေများတယ်မကောင်းတဲ့ຢာကစရိုက်ဒေါသစရိုက်မောဟစရိုက်တွေများတယ်ကောင်းတဲ့တတ္တပညာမူကျဆိုတဲ့ဒီစရိုက်တွေများတယ်စသဖြင့်ဒီလိုခုနစရိုက်တွေအ내အများကိုလည်းပဲစရိုက်အနေထားကိုလည်းသိပါတယ်တဲ့အဲ့ဒီလိုခုနတရားနာတဲ့ပုဂ္ဂိုလ်တွေအနေထားကိုသိပြီးတော့တရားကိုဟောပါတယ်တဲ့ဒါလည်းတပ်ပြီးညဉ့်ဉာဏ်ရဲ့အစွမ်းတစ်ပါး ကျွတ်ထိုက်ကြပေများဝေနေဤဣန္ဒြေသရိုက်သူအကြိုက်ကိုနိုင်ချွတ်စုံလင်းအကုန်မြင်တပ်ပညာတော်အစွမ်းဒီဉာဏ်တော်စွမ်းမကားဤသုံးပါးကြောင့်အများဝေနေကျွတ်လွတ်စေဖို့မနေမနာတက်တော်အဖြင့်ကြီးမားလေပြီ80ကြီး၍ပြိဋိဘံသန္တိတောင်တယူဆောင်ဘုံခေါင်ငါတို့ဖျားသည်တဲ့မြတ်စွာဘုရားအရိတပညုတဉာဏ်တော်အစွမ်းသုံးပါးနဲ့ဉာဏ်တော်စွမ်းမကားဤသုံးပါးကြောင့်အများဝေနေကျွတ်လွတ်စေဖို့တဲ့သရဝါရီ အကျွတ်တရားတွေရအောင်မတရားဖို့တရားနိဗ္ဗာန်တရားတွေရသွားအောင်မနေမနာသက်တော်အားဖြင့်ကြီးမားလေပြီ80ပြည့်၍နေ့လည်းမအားညလည်းမအားမနေမနာတခါတည်းဘရဝါရီအကျွတ်တရားရာကြီးအတွေ့တဲ့သက်တော်80အထိပြိနိဗ္ဗာန်သံတော်မူကာနိအထိမနေမနာသက်တော်အားဖြင့်ကြီးမားလေပြီ80ပြည့်၍ပြိနိဗ္ဗာန်သံတိတအောင်တည်ဆောင်ဘုံခေါင်ငါတို့ဖရာရီတဲ့ဒါတော့တပ်မဏိတ္တ ဉာဏ်တော်အစွမ်း၃ပါးနဲ့ပတ်သက်ပြီးတော့မဟာကဏ္ဍဆရာတော်ဘုရားကြီးတည်ကုန်းထားတယ်နောက်ဗုဒ္ဓဆိုတာဘယ်လိုပုဂ္ဂိုလ်မျိုးမှခံယူနိုင်တယ်ဆိုတဲ့လင်္ကာလေးတော့အသေးပဲမပြောတော့ဘဲနဲ့လင်္ကာလေးပဲရွတ်ပြမယ်လက္ခဏာတော်ကြီးငယ်အသွဲသွဲဖြင့်တပ်ပေလှစွာကိုရင်သာဝေပါရမီတော်ဟုံကိုလုံးခြုံ၍မွမ်းထုံတင်ကျူးတယံဘူဟုဉာဏ်တူကင်းလက်အရဟဖြင့်တပ်ပြခပင်ကိလေရှင်းသာ ဉာဏ်ရင်မဟာကရုဏာနှင့်တမ္မာတန်ဘောတိအစရှိလာဉာဏ်တော်မြတ်ဤကိဝစံပြောခန္ဓာပေါ်ဝေဘွဲ့တော်ဗုဒ္ဓတင်မာယသည်လောကထွထမြတ်ဖရာတဲ့အဲ့ဒါကတော့ဗုဒ္ဓဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုခေါ်ရတယ်ဘယ်လိုချက်လက်တွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကမှဗုဒ္ဓလို့ခေါ်ရတယ်ဆိုတာကိုတီးကုန်းထားတဲ့လင်္ကာလေးပါပဲအဲ့ဒီဖရာရဲ့ကျေးဇူးဘလောက်ကြီးမားတယ်ဆိုတာကိုလည်းမဟာကဏ္ဍဆရာတော်ဖရာကြီးကလင်္ကာလေးတီးကုန်းထားပါသေးတယ် ဘုရားရှင်တော်မပွင့်ပေါ်လျင်သူတော်အမြစိတ်ကောင်းထားလေဤကားကုသိုလ်အကုသိုလ်နှင့်ထိုထိုဘုံဘဝမတိယများလာအပြစ်သူဘုရားရှင်တော်ပွင့်ထွန်းပေါ်၍ဟောပေါ်ညွန်ကြားမြတ်တရားကြောင့်ဤကားကုသိုလ်အကုသိုလ်နှင့်ထိုထိုဘုံဘဝတိကြရများလာကျေးဇူးတွေကျေးဇူးတော်ရင်ဘုရားရှင်ကိုဥဒင်မပြတ်ကျေးဇူးဆက်တို့ အမြတ်ယရနာသာသနာဤနှပြဝွန်ထမ်းလွန်ကြိုးပန်းအစွမ်းပြရစေတဲ့အဲ့ဒီခုနဘုရားကိုကျေးဇူးဆက်တော်အားဖြင့်ကျေးဇူးကြီးမားလာတဲ့ဘုရားရဲ့သာသနာဖြစ်တဲ့ပရိယတ်တိသာသနာပฏิပတ်တိသာသနာတဲ့အဲ့ဒီသာသနာတော်ကိုစွမ်းစမ်းတမန်ကျိုးစားဆောင်ရွက်ပြီးတော့တဲ့ဘုရားကျေးဇူးဆက်နိုင်ကြပါစေတဲ့ဒီကနေ့ဗုဒ္ဓနေ့ဝဲအကြောင်းပြုပြီးတော့မြတ်စွာဘုရားရဲ့ကြီးညိုပွဲရာ အကြောင်းအရာတွေကိုနာယူမှတ်သားပြီးတော့ဘုရားဟောကြားတယ်တတိပဋ္ဌာန်တရားတွေကိုလိုက်နာကျင့်သုံးရင်ဘုရားရရှိသွားတဲ့နိဗ္ဗာန်ကိုဘုရားတပည့်တွေရရှိသွားတဲ့နိဗ္ဗာန်ကို ရောက်စေနိုင်တဲ့ဒီတတိပဋ္ဌာန်တရားတွေကိုကြိုးကြိုးစားစားအထောက်ကြခြင်းအပြင်မိမိတို့လိုရှိအပ်တဲ့မဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်တရားတို့ကိုအသီးသီးကိုယ်စီကိုယ်ကအမြန်ဆုံးဆက်ရောက်နိုင်ကြပါစေ။ children